ဒီနေ့ဦးဇင်းတို့ဟောကြားလာတာဒီနေ့ဆိုရင်ဒါ20နဲ့5ချိန်က25ချိန်မြောက်ရောက်လာပြီပေါ့အရောက်လာတဲ့အခါကျတော့ဒါဦးဇင်းတို့ဒီဇန်နဝါရီလ2021ဇန်နဝါရီလ28ရက်နေ့ပေါ့ဦးဇင်းတို့ရှိရတခါကြီးရှိရတော့29ရက်နေ့ပေါ့ဒါဟောကြားကြရမယ် ဝိပဿနာလုပ်ပင်တရားတော့ဦးဇင်းတို့ပြောနေကြပေါ့ဝိပဿနာဆိုတဲ့သဘောကိုစပြီးတော့မိမိတို့ကဟိုသိလာပြီဆိုရင်ဝိပဿနာဆိုတာဘာကြောင့်လုပ်ရတာတော့အဆင်းရဲဒုက္ခတွေကလွန်မြောက်လွန်မြောက်ရာနိဗ္ဗာန်ကို မျက်မှောက်ပြုခြင်းလို့ဆိုတဲ့အခြေခံသဘောကိုမိမိတို့ကဒါဟိုမှတ်သားထားရမှာပေါ့။ကောင်းပြီအဲ့အခြေခံသဘောဖြစ်တဲ့နိဗ္ဗာန်ကိုလိုလားတောင်းတ နိဗ္ဗာန်ကို လိုလားတောင်းတတဲ့သူတော်ကောင်းတွေအတွက်အကျင့်တင်တွေကိုလည်းကျင့်တင်မှန်တွေကိုအခြေခံအဖြစ်မိတို့ကနားလည်သဘောပေါက်ထားဖို့လိုတာပေါ့အဲလိုကျင့်တင်မှန်တွေကိုသဘောပေါက်နားလည်ပြီးတော့မှမိမိတို့တကယ်လိုက်နာကျင့်ကြံကြိုးကိုအထုတ်ခဲ့ရင်တော့ဒါမိမိတို့လိုလားတောင်းတအပ်တဲ့ဆင်းရဲဒုက္ခတို့ကိုကုံဆုံးရာဖြစ်တယ်မညာဘုံညာကိုလည်းဒါရရှိကြရောက်ရှိကြမှာဖြစ်တယ်အဲတို့အတွက်ကြောင့် ဒါမိမိတို့ကျင့်တယ်မှန်တွေကိုဒါနားလည်ထားဖို့ဒါဦးဇင်းတို့ခက်တုံတုံပြန်ပြီးတော့ပြောကြရအောင်ပေါ့အဲတော့ဦးဇင်းတို့ကျင့်တဲ့အပြင်ကြည့်မယ်ဆိုရင်ဒါရခြင်းကတရားတော်တွေကအမှန်တန်ကျေဝန်းတယ်အကျေဝန်းတဲ့အတွက်ပိဋကတ်သုံးပုံပိဋကတ်သုံးပုံနိကေ9ရဒါကိုအကျင့်ချုပ်ရင်ဒါဘောရိပကိယတရား39ပါးရတယ်လို့ဒီလိုသဘောကျဘောရိပကိယတရား39ပါး အဲဒါကိုထပ်ပြီးတော့အချင်းချုပ်မယ်ဆိုရင်ဒါမဂ်ခင်၈ပါးပေါ့နော်မဂ်ခင်၈ပါးအဲကျင့်တရားချင်းကြည့်မယ်ဆိုလို့ရှိရင်ဒါဦးဇင်းတို့ဒါဝိတ္တုတွေခုနှစ်ပါးကျင့်ခြင်းဒါဆိုလို့ရှိရင်ဘုရားရှင်ရဲ့ဒါအဆုံးအမတော်တွေကိုဒါအနှိမ့်ချုပ်လိုက်တဲ့သဘောအနှိမ့်ချုပ်လိုက်တော့ဒါကျင့်ခြင်းအပြင်ဒါဝိတ္တုတွေခုနှစ်ပါးဆိုတဲ့ကျင့်ခြင်းရလာတာပေါ့အဲကျင့်ခြင်းထဲမှာနံပါတ်1ဖြစ်တဲ့ဒါသီလဝိတ္တုဒီကိုကျင့်သီလဖြူစင်ဖို့ အပိဓကစိတ်တဝိတုဒ္ဓိစေစဉ်မှာနိဝရဏအငြိကြီးတွေကင်းစင်မှုအပိဓကမှာဒိဋ္ဌိဝိတုဒ္ဓိဒါယုံနာဓမ္မတွေပေါ်မှာဉာဏ်မြင်ကစင်ကြယ်ပြီးတော့ဒါအယူမှအမြင်မှတွေကနေပြီးတော့ဒါလွတ်မြောက်သွားမယ်အယူမှအမြင်မှတွေကစင်ကြယ်သွားမယ်အပိဓကကြမှာတစင်တက်ပြီးခင်္ကာဝုဒနာဝိတုဒ္ဓိဒီအပိုင်းမှာတော့ခန္ဓာကံရဲ့အကျိုးကိုယုံကြည်တယ်ဆိုတာပြည့်စုံပိတ်ကဉာဏ်ပိုင်းပေါ့ အကြောင်းကြောင့်အကျိုးဖြစ်ပုံပေါ့အဲဒါကိုမိမိတို့ကနားလည်ရမှာဖြစ်တယ်။အပြီးတဲ့အခါကျမှအဲ့ဒီဒိဋ္ဌိဝိတ္တုရိယယုတ်ဉာဏ်တွေကိုသိပြီးကင်္ဂဝိတနာဝိတ္တုရိယအကြောင်းတရားအကျိုးတရားတွေကိုသိပြီးအကြောင်းကြောင့်အကျိုးဖြစ်ပုံနားလည်ပြီးဆိုတော့မှထိုယုံနာဓမ္မနဲ့တကွထိုအကြောင်းတရားအကျိုးတရားတွေသိပင်လျင်ဒါသင်္ခါရတရားတွေဖြစ်တယ်။ထိုသင်္ခါရတရားတွေကဒါဝိပဿနာရဲ့အရှုခံအာယုံပဲ။ အဲသင်္ခါရတရားတွေဖြစ်တဲ့အတွက်ကြောင့်တို့ဒိဋ္ဌိဝိတ္တုအရာတိထားတဲ့ယုတ်ဒီနံနေခင်္ဃဝေဒနာဝိတ္တုအရာတိထားတဲ့အကြောင်းတရားအကျိုးတရားတွေဒီသင်္ခါရတရားတွေကိုငါးခုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတတနာဝိတ္တုပိုင်းမှာကြာစာပြီးတော့ဒါဘာလို့အောင်လို့ဆိုတော့လက္ခဏာကြီးသုံးနဲ့တင်ပြီးတော့ရှုပါသုံးသက်တယ်ဒါကိုတော့မက္ကမက္ကဉာဏတတနာဝိတ္တုဒါမဲ့ဟုတ်ဒီမဟုတ်ဒီနာဉာဏ်မြင်နဲ့စင်ကြင်ခြင်းစင်ကြယ်ခြင်းပေါ့ အဲအဲ့လိုလက္ခဏာကညာတတနာဝိတ္တုတိရပြီဆိုရင်သူတော်ကောင်းကတက်ဆင့်တက်ပြီးတော့ဒုဝိပဿနာဉာဏ်တွေကိုရင့်တဲ့ရင့်အောင်ဆက်လက်အားထုတ်ရင်ဒါအထက်ပိုင်းဝိပဿနာဉာဏ်ကြီးရောက်မယ်အထက်ပိုင်းအထက်ပိုင်းဝိပဿနာဉာဏ်ကြီးရောက်ရင်တော့ဒါပြိပဒဉာဏတတနာဝိတ္တုတိဘိုင်းကိုရောက်ပြီပေါ့အဲ့ပြိပဒဉာဏတတနာဝိတ္တုတိဘိုင်းမှာတော့ဒါဝိပဿနာဉာဏ်ကြီးအစဉ်စဉ်တောက်လျှောက်ရှုသွားတာဘယ်တိရောက်အိုးသင်္ခါရုပ္ပကဉာဏ်အနုလောမဉာဏ်တန်အောင်တော့ဒါ ဉာဏ်ရင်ဒီဒီဒါပြိပရာဉာဏတတနာဝိသုဒ္ဓိမှာအကျုံးဝင်တာအဲ့လိုသင်္ခါရုပ္ပကဉာဏ်အနောက်တစ်ခါအနုလောမဉာဏ်ဒီစိုက်ပြီးဆိုရင်အထက်ကဂေါတရပုဉာဏ်နဲ့ရခဲ့ရင်တော့ဂေါတရပုဉာဏ်ရဲ့အထက်မှာဒါမဉ္ဇဉ်ပုဉာဏ်စိုက်ပြီးတော့နိဗ္ဗာန်မိမိတို့လိုလားတောင်းတတဲ့ဆင်းရဲဒုက္ခတွေပုံစိုးရနိဗ္ဗာန်ကိုမိမိတို့တမ္မာဒိဋ္ဌိဉာဏ်နဲ့ကိုယ်တိုင်မျက်မှောက်ထွင်ပေါက်ပြီးတော့သိမြင်မှာဖြစ်တယ်။အဲ့ခါကျရင်တော့ဒါသူတော်ကောင်းတယောက်စီတဲ့ဒါ ဒါဆင်းရဲဒုက္ခတွေကုံဆုံးဖို့ရန်အတွက်ဒါအကောင်းဆုံးဒါကျင့်စဉ်တွေကိုအောင်မြင်မြင်ကျင့်နိုင်ပြီလို့ဒီလိုပြောရတယ်။ဒီမှာတော့ဒါဉာဏတတနာဝိတ္တုတိပါနိဗ္ဗာန်၌ဉာဏ်မြင်နဲ့ဆင်ခြင်ခြင်းပဲဆင်ခြင်ခြင်းပဲ။အဲ့တော့ဦးဇင်းတို့ဒီဝိတ္တုတိခုနပါကျင့်စဉ်ဆိုတာကိုဒီလိုလေးတော့အကျဉ်းချင်းဒါဦးဇင်းတို့သိဖို့ထားရမယ်။ဒီကျင့်စဉ်တွေတိုင်းငါတို့ကျင့်ရမယ်ဆိုတာလေဒါသဘောပေါက်ထားရမှာ။ဒီလိုသဘောပေါက်ထားကမှမိမိတို့ကဒီကျင့်စဉ်မှန်တွေကို နံပါတ်1လက်ခံလာနိုင်မယ်ဟောနံပါတ်2လိုချင်နေမှန်တွေကိုလက်ခံလာနိုင်ပြီဆိုရင်ဒါကျင့်သုံးဖို့ရန်ဒါလမ်းကြောင်းပေါ်ရောက်လာပြီပေါ့ဒီကလေးမှာကျင့်နေမှန်တွေကိုလက်ခံဖို့ရန်ဝင်လင်းနေတတ်တာရှိအဲ့လိုဝင်လင်းနေခဲ့ရင်ကျင့်သုံးမှုဆိုတာပိုပြီးတော့ဒါထဲရင်သွားတတ်တယ်ဒီကလေးမှာတတ္တဝါတိတိတဲ့အာယုန်တွေကိုကြုံလာတဲ့အခါမှာကြားရတဲ့အခါမှာ ပြုံးကလေးလက်ခံမှုဆိုတာကဒီကလေးမှာခေရင်တတ်တယ်အဲကြောင့်မလို့ဒါစီတင်ပံများစွာဒါတွေကိုလိလာနာယူပြီးတော့ဒီကျင့်တယ်မန်တွေကတော့တကယ်ကိုငါတို့ဆင်းရဲဒုက္ခကလွန်မြောက်ခြင်းနဲ့ငါတို့အတွက်တော့တကယ်ကြင့်ရမှာပါလားလို့ဒီလိုမျိုးတော့ဒါတို့အခုတရားနာတဲ့တခါကြီးတွေတခါမကြီးတွေအလုံးစုံသတော်ကောင်းတွေတန်တန်ရင်းနှီးလုံးသားတွေမှာဆွေးမြေ့ထားရမှာလေဒီကျင့်တွေကိုကြော်လို့မရဘူးဒီကျင့်တွေကိုခြံထားခဲ့လို့မရဘူးဒီလိုမျိုးတော့ဒါမိမိတို့က တကယ်ကိုနှစ်နှစ်ကာကာနဲ့ဒါတိပြီးတော့လက်ခံထားဖို့လိုတယ်။ကဲကောင်းပြီအဲ့တော့ဒါကျင့်စဉ်ခုနှစ်ပါးကြံရင်တိပြီဆိုတော့ဦးဇင်းတို့နံပါတ်1ပေါ့။နံပါတ်1ရတာမလဲလို့မေးတော့သီလဝိတုဒ္ဓိအဲ့ဒီသီလဝိတုဒ္ဓိပိုင်းဒါဦးဇင်းတို့ပြောခဲ့ပြီးပြီ။သီလတရားတွေကိုခြင်းတရားတွေဖြည်းဖြည်းချင်းချင်းနဲ့ဖြည့်ခြင်းဖို့လူပုဂ္ဂိုလ်များမှာတော့ဒါ၅ပါးသီလ၊ရှင်ပါးသီလ စာနာရင်ကုလိုကိုပါသီလဆံမသီလတွေစောက်ပြီးကျင့်သုံးရမယ်။ဟောရန်တော်များမှာတော့ဟိုပြီးခဲ့တဲ့ဘက်ကသီလနုတ္တိပိုင်းကြီးမှာထည့်ဟောခဲ့တဲ့အတိုင်းပဲလား။သီလကြီး၄ပါးလို့ခေါ်တဲ့ပါဠိမောက္ခသံဝရသီလအိန္ဒိယသံဝရသီလအဒေဝပါဠိတုတ်တိသီလပစ္စယတန်တိသီလသီလဆိုတဲ့ဒီသီလတရားတွေကိုဒါဖြည့်ကျင့်ရမှာဖြစ်တယ်။အဲလိုဖြည့်ကျင့်လို့ဒါသီလတရားတွေပေါ်မှာအခြေခံပြီးတစင့်တက်ပြီးပေါ့လားစိတ်တော်ဝိတ္တုတိပိုင်းကိုပေါ့။အဲဒီစိတ်တော်ဝိတ္တုတိပိုင်းမှာတော့တဲ့ ဒါဦးဇင်းတို့သမထကမ္မထန်တွေကိုဒါစပြီးအားထုတ်ကြရမှာဖြစ်တယ်။အဲတော့သမထကမ္မထန်တွေကိုအားထုတ်ရမယ်ဆိုတဲ့အပိုင်းပေါ့။အဲသမထကမ္မထန်တွေကိုအားထုတ်ရမယ်ဆိုတော့ဘုရားရှင်ဒီသမထကမ္မထန်ပိုင်းမှာတမာတိဖြစ်ဖို့အတွက်ဒါအားထုတ်နိုင်တဲ့ကမ္မထန်40ဟောထားတာပေါ့။အဲဒီ40ကိုမိမိတို့ကဒါကျင့်တဲ့ကမ္မထန်ကနေစပြီးတော့ဒါအားထုတ်နိုင် ကောင်းပြီအဲ့တော့ဦးဇင်းတို့ဒီစိတ်တဝိသုလေးပိုင်းနဲ့ပတ်သက်လို့တော့ဥပဒရာသမာဓိကိုခေါ်တဲ့ကမဝါစရခဏိကသမာဓိအော်နောက်တကအထက်ပိုင်းဖြစ်တဲ့ဇန်သမာဓိဒီထိကြပေါက်မြောက်အောင်ဒါအထုပ်ပုံကိုလေအာနာပါနတနည်းနဲ့စခဲ့တာဒါအာနာပါနနဲ့သရုပ်ရဇန်ရောက်အောင်အထုပ်နိုင်နေအဲအာနာပါနကမ္မထာနဲ့ဝင်လေထွက်လေကိုဒါတတိကပ်ပြီးမှတ်သားတဲ့ဒီအာနာပါနကမ္မထာနဲ့သရုပ်ရဇန်များရောက်အောင်ပေါက် အောင်ရှုနိုင်ခဲ့မယ်ဆိုရင်ပေါ့ဒါတော့အကောင်းဆုံးအကယ်၍ဥပ္ပစာရသမာဓိလောက်ပေါအောင်ရှုမယ်ဆိုတဲ့ဒါရပါတယ်အကယ်၍အကောင်းဆုံးဖြစ်တဲ့သရုပ်ရတသမာဓိလောက်ရအောင်ရှုနိုင်ပြီဆိုရင်တော့အဲ့ရနေပြီးတော့32ခုထာတာကိုကုဘုံအဲ့ကနေပြီးတော့ခါတဲ့အယုစုကိုတဆင့်တက်ပြီးကုဘုံယုစုကမ္မထံပေါ့အဲယောစုကမ္မတန်ကနေပြီးနောက်တကအဖြူရောင်ကတိုင်းကိုကူးပုံအော်အဲဖြူရောင်ကတိုင်းမှာတော့ဦးဇင်းတို့ဒါတမဘတ်၈ပါးပေါက်အောင်ကတိုင်းတစ်ပါးတစ်ပါးမှာတမဘတ်၈ပါးပေါက် ဒါရှုလို့ရတယ်ဆိုတာလေးဒီတိုင်းပြောခဲ့အပြီးတဲ့အခါကျတော့ဘာလို့တော့အဲ့ကတိုင်းတစ်ပါးတစ်ပါးမှာဓမ္မဘတ်၈ပါးပေါအောင်ရှုလို့ကတိုင်း၈ပါးကုန်ပြီဓမ္မဘတ်ကလည်း၈ပါးပရမသန်ဒုတိယသန်တတိယသန်စတုတ္ထသန်အာဂတနိသာယရဏသံဝိညာဉ်နိသာယရဏသံအာကင်ညာယရဏသံနေဝတညာနာတင်ညာယရဏသံလို့ခေါ်တယ်ဒီသမာဓိပြန်ရခဲ့မယ်ဆိုဒါအကောင်းဆုံးပေါ့ သို့တော့ဒီဟာကဦးဇင်းတို့ကအကောင်းဆုံးကိုပြောနေခြင်းတော့ဖြစ်တယ်ပေါ့ဒီလိုဇန်နေမရခြင်းကိုဘလားဖရာလို့မေးစရာတော့ရှိတယ်ဇံမရလည်းပဲဥပ္ပဇ္ဇရသမารိလောက်ခုနရခဲ့မယ်ဆိုဒါကတော့ရှေ့တစ်စင်တက်ပြီးတော့ဒါသွားလို့ရပါတယ်ရှေ့ကိုဒလန်တက်လို့ရသို့တော့ဒီမှာတော့အကောင်းဆုံးဖြစ်အောင်ဒါဦးဇင်းတို့ဒါပြောကြရတာပဲကောင်းပြီအဲ့လိုပေါ့ကတိုင်းနေနဲ့တမဘတ်ရှင်ပါပေါက်ပြီဆိုတဲ့တော်တော်ကောင်းကဦးဇင်းတို့ဒီမှာတော့ပေါ့ဒီသမထကမ္မဋ္ဌာန်းတွေကိုလည်းတော်တော်စုံစုံလင်လင်ရှုစီခြင်းတာပါတာပေါ့ အဲ့တော့သမဏကမ္မဏတွေကိုတော်တော်စုံစုံနေနေနေရှုသွားလို့ရှိရင်ဘာဖြစ်တော့ဆိုတော့ဒီနေရာမှာစိတ်ပေါ့မိမိတို့စိတ်ကိုမိမိတို့သုံးမတဲ့အခါမှာဒီသမထကမ္မဋ္ဌာန်းတွေဒီအကောင်းဆုံးသောလက်နက်တွေတာဖြစ်တယ်မိမိတို့ရဲ့စိတ်နေစိတ်ထားတွေကိုပြင်ဆင်ဖို့ရအတွက်အဲ့တော့အကောင်းဆုံးလက်နက်တွေဖြစ်တဲ့အတွက်ကြောင့်ဒီသမထကမ္မဋ္ဌာန်းလေးတွေကိုဘဝတစ်ခုအခုလိုပေါ့သာသနာတော်နဲ့ဇုံတော့မှာပြည့်ပြည့်စုံစုံလေးမိမိတို့လေ့လာထားခဲ့မယ်ဆိုရင်မိမိတို့ဘဝကဒီတဘဝတည်းနဲ့ပြီးသွားမှာမဟုတ် အာမခန္ဓာငယ်ဒီတဘဝမှာပဲတခါတည်းမညံပူညံစရဟန္တာဖြစ်ပြီးအာသောခုံကန်းနဲ့ရဟန္တာဖြစ်ပြီးသာသနာခရီးမဆက်တော့ပါဘူးဆိုတဲ့သူတော်ကောင်းတွေအတွက်တော့ဒါကြိုက်တယ်လို့ပေါ့အဲ့လိုမဟုတ်လို့ရှိရင်ဦးဇင်းတို့သန္တနာကတို့တကကြီးတကမကြီးပုထုဇဉ်ဘဝတော့ရှိအောင်မယ်ဆိုရင်အနာဂတ်သန္တနာဒီလည်းပဲညီရညီမျှဆိုတာဒါပြောဖို့ရဒါမဖြစ်နိုင်ဘူးအဲ့တော့သန္တနာတစ်ခွေ့မှာဒီလိုကျင်လည်ရတဲ့အခါသန္တနာတစ်ယောက်မှာကျင်လည်ရတဲ့အခါ တခါလေသန္တနာတကွေ့မှာခုလိုပေါ့သူတော်ကောင်းတွေနဲ့ဆုံညာရသူတော်ကောင်းတရားတွေနာကြခွင့်ရရင်မိမိတို့မှာဒါပါရမီအထုံတွေပါသွားမယ်အ ਨੇ ဆုံးတော့ဒါနာယူတဲ့အခါမှာဒါတုဒ္ဓမယဉာဏ်တော့ရသွားပြီအဲ့ရတဆင့်တက်ပြီးတကယ်ကြည့်ဉာဏ်ကျိုးကိုအားထုတ်မယ်ဆိုလို့ရှိရင်ဒါမိမိတို့ကိုယ်တိုင်နဲ့ပဲဒီတရားတွေကိုရသွားဒါတွေဒီပါရမီဖြစ်နေဒါမိမိတို့နောက်ကလိုက်နေရမှာဖြစ်တယ်ဒါတွေကိုဘာလို့ပြောနေရတာလဲဆိုတော့ဦးဇင်းတို့တခါလေခုလိုပေါ့ယောဂီတွေနဲ့ဆုံရကြုံရတဲ့အခါမှာ အချို့ချို့ယောဂီတွေဒီဒီလိုတရားတွေကိုတကယ်သိပြီးပေါ့ဒီတရားစခန်းတွေမရောက်ခင်ပြင်လောကမှာတော့ဒါဟိုလောကဓာတ်နဲ့ဘဝမျိုးစုံနဲ့ကျင်လည်ခဲ့ကြတာမှန်ပြီမယ်အခုလိုတရားဘာဝနာတွေအားထုတ်တော့မယ်ဆိုပြီးတော့အခုလိုတရားစခန်းတွေရိတ်တာတွေရောက်လာတဲ့အခါမှာတချို့တချို့သူတော်ကောင်းတွေကကမ္မထာတွေကိုသင်ပေးလိုက်ရင်သမထကမ္မထာတွေသင်ပေးတဲ့အခါဘာမှမကြောက်အကတိုင်းနေဆိုလဲလင်းလင်းမြန်မြန်နဲ့အောင်မြင်သွားကြတယ်အကျန်တဲ့အာနာပါနလို့ဆိုလဲထို့တူပဲအောင်မြင်သွားကြတယ် အဲ့လိုသူတော်ကောင်းတွေကိုဦးဇင်းတို့တခါလဲသူတို့ပါရမီအရင်လေးရလဲကောင်းတယ်ဆိုတကုလိုပေါ့ရုပ်တွေနန်းတွေတစင်တက်ပြီးဒိဋ္ဌိဝိတ္တုရိစကံပြီးတော့ကင်္ကာဝိတ္တနာဝိတ္တုရိစကံပြိဿသမုပ္ပါရှုကကိသင်ပြီးလိုက်ရင်တော့ဘာသွားပြီးတော့တွေးကြရတော့ဆိုတဲ့အခါကျထိုသူတော်ကောင်းတွေဒီအတိတ်ဘဝမဝေးလာတဲ့အတိတ်ဘဝတွေမှာဒီလိုကမ္မဋ္ဌာန်းတွေကိုသမထကမ္မဋ္ဌာန်းတွေကိုအောင်မြင်မြင်ရှုခဲ့ဘူးလားအာယုတ်နာဓမ္မတွေကိုဒါဓကမ္မဋ္ဌာန်းနည်းနဲ့ဒါယုတ်တရားတွေကိုသိသိတတ်ခဲ့တာမျိုး အာနန္တရားတွေကိုတကယ်ကိုဒါစနစ်တကျပေါ့ပရမတ်ဉာဏ်အမြင်ဆိုင်တဲ့အထိဒါရှုခဲ့ဘူးတာမျိုးပေါ့ဒီလိုယောဂီတွေကိုသွားသွားပြီးတော့တွေးကြရတယ်အဲ့ခါကျတော့အချို့ချို့ယောဂီတွေတော့အဲ့လိုမဟုတ်တခါလေးမှသမထပိုင်းတင်ဒါအာနာပါနာဆိုလည်းပဲအဲ့လိုပဲအချိန်ကြီးကြာကြီးပေးကြရတယ်အကတိုင်းနေဆိုလည်းတို့တို့ပဲအချို့ချို့တွေမှာအချိန်ကြီးကြာကြီးပေးကြရတယ်အတူတော်လည်းဇွဲရှိရှိနဲ့ကြိုးစားရင်တော့ခုနလိုပေါ့ထိုက်တည်တဲ့အောင်မြင်မှုတော့ရကြတာပေါ့ အဲ့လိုအောင်မြင်မှုရသွားတဲ့ယောဂီတွေကိုတပံထပ်ပြီးတော့နည်းနည်းလေးခုလိုပေါ့ဓကမထန်လေးနဲ့ယုတ်ဒီနန်းလေးကိုသိအောင်ဓကမထန်ကိုစပြီးယုတ်တရားသိအောင်နန္တရားသိအောင်ဒိဋ္ဌိဝိတ္တုအဲ့ရနေကင်္ကာဝိတ္တနာဝိတ္တုပိုင်းတွေကိုသင်ပေးလိုက်တော့မြန်ပိဋကသမုပ္ပါရှုခွက်ကလေးရရင်အဲ့လိုမျိုးကြားနေတဲ့သူတော်ကောင်းတွေကိုဒါသူတို့ရဲ့ဒီအကြောင်းအကျိုးဆက်နွယ်မှုတွေကိုနှံ့ပြီးတော့မှတ်မြော်ကရှုခိုင်းလိုက်တဲ့အခါကျဘာတော့တော့ပြီးတော့တွေ့ရတာဆိုတော့ဒီအတိတ်ဘဝတွေမှာပေါ့ သူသဖြင့်တော့ဒီပစ္စုပန်ဘဝနဲ့အနိစ္စဆုံးပထမအတိတ်ဒုတိယအတိတ်တတိယအတိတ်တော့အဲ့လိုအတိတ်တွေမှာဒီတရားတွေကိုအာထုတ်ဖူးခဲ့ခြင်းမရှိဘူးတနည်းအားဖြင့်ဒီတရားတွေနဲ့တော်တော်လေးအလန့်ဝေခဲ့တာမျိုးဒါမျိုးလေးတွေတော့တော့တွေ့ရတွေ့ရတဲ့အတွက်ကြောင့်ဒါကုလူပေါ့အတိညာရှိတော့လူဘဝရာတော့ဘာသနာတော်နဲ့စုံတော့မှဒီတမ္မထကမ္မထလေးကိုပြည့်ပြည့်စုံစုံနဲ့ဖြည့်ကျင်ထားရင်ဒါတွေဒီပါရမီဒါဝါသနာပါရမီအဖြစ်နဲ့ဒါပါသွားကြရင် အနာဂတ်တန်တရာကိုပါသွားကြရင်အင်မတန်အကျိုးများတယ်ဆိုဒါလည်းရည်ရွယ်ချက်တစ်ခုပေါ့။နောက်ဦးဇင်းတို့ကျေးဇူးတော်ရှင်ပေါ့ဆရာတော်ကလည်းဒီသမထကမ္မဋ္ဌာန်းလေးတွေကိုတော့တော်တော်စုံစုံကိုယောဂီတွေကိုသင်ပေးလေးရှိပါတယ်။အကြောင်းမလို့လဲဦးဇင်းတို့ဒါဒီဟောစဉ်မှာလည်းဒီမှာကြောင်းလိုက်ဒီမှာသင်ပေးတဲ့အတိုင်းပဲပေါ့။ပြည့်ပြည့်စုံစုံလေးဒါဟောတာ။ဟောတော့ကောင်းပြီအဲ့တမဘတ်ရှင်ပါနဲ့တမဘတ်ရှင်ပါပေါ့အောင်ကတိုင်းရှင်ပါကိုရှုနိုင်ပြီဆိုတဲ့သူတော်ကောင်းဦးဇင်းတို့သရုဒ္ဓရကကမ္မဋ္ဌာန်းကိုဒါသမထကမ္မဋ္ဌာန်းတွေကဆက်ပြီးတော့သင်ပေးတာ။ အဲသုရရကကမ္မထာမှာဒါမေတ္တာကမ္မထာအဲမေတ္တာကမ္မထာနဲ့ဆက်ဆက်ပြီးဓမ္မဝိရဒ၄ပါးပေါ့ကရုဏာမေတ္တာကိုလည်းတတရားဇန်ဆိုင်အောင်ပွားကရုဏာကိုလည်းတတရားဇန်ဆိုင်အောင်ပွားမုရိဒာကိုလည်းတတရားဇန်ဆိုင်အောင်ပွားပြီးတဲ့အခါဥပက္ခပြမစုတရားကိုဒါစတုဒ္ဒဇန်တစ်ခုပေါ့ရအောင်ဒါကြိုးစားအထောက်ရတယ်မေတ္တာကရုဏာမုရိဒာမှာအခြေခံပြီးတော့ပေါ့အဲ့လိုနဲ့ဒါမေတ္တာနဲ့ဆက်ဆက်ပြီးတော့ခုနမြမ ဝိဟာရတရား၄ပါးဒါလည်းအကုန်စင်းတို့သင်ပေးတယ်။ပြီးတဲ့အခါကျတော့ဗုဒ္ဓနုတ္တိကမ္မထံပေါ့။ဘုရားကုံတော်ကိုပွားတဲ့ဗုဒ္ဓနုတ္တိကမ္မထံ။အဲကမ္မထံဗုဒ္ဓနုတ္တိကမ္မထံနဲ့ဒါဥပဇာရသမารိဆိုင်အောင်ဒါပွားများလို့ရသလိုသူနဲ့တစ်စက်တည်းပြည့်တဲ့ဓမ္မနုတ္တိတန်ခါနုတ္တိတွေလည်းဦးဇင်းတို့ဒီပိုင်းလေးမှာဆက်ပြီးတော့သွားကြတာ။ဟောပြီးတဲ့အခါကျတော့ဒါမရဏနုမရဏနုတ္တိအရင်မှာဦးဇင်းတို့အတုပကမ္မထံကိုအရင်ဥစ္စာပရမသင်ပေးလို့ရှိကြပါ အတုပကမ္မထံကိုပွားများအထုတ်ပြီးတဲ့အခါမရဏနုဒတိကိုသိတက်ပြီးတော့ပွားများအထုတ်ပေါ့ဒါကတော့ဒီသုတရတကကမ္မထံပိုင်းလေးကိုဦးဇင်းတို့သင်ပေးတာပေါ့သင်ပေးပုံလေးပေါ့အဲ့ဒါပြီးတဲ့အခါကျအခုရောက်လက်စားကတော့ဒီအနုဒတိ10ပါးတဲ့ကကျန်တဲ့အနုဒတိတွေပေါ့ကျန်တဲ့အနုဒတိတွေမှာဦးဇင်းတို့ဒါသီလအနုဒတိပြီးခဲ့ပြီးပြီဒီနေ့တော့ဒါစာကအနုဒတိကိုသွားကြရအောင်ဇာကနုတ္တိကိုသွားကြမယ်ဆိုတော့ဥဇ္ဇဝံပရမဇာကနုတ္တိရဲ့အဓိပ္ပာယ်လေးကိုဦးဇင်းတို့ဒီမှာစပြီးတော့လေ့လာကြရအောင် အဲ့တော့ဇာကနုဒတိဆိုတာကသကလုံးနှစ်ခုကိုဒါပေါင်းဆက်ထားတာလို့ပဲဒါရေပုံရဒီလိုမျိုးနားလည်ကြရမှာပေါ့အဲ့တော့ဇာကဆိုတာကပေးကမ်းလူတဲ့စွန့်ခြင်းမှုကိုဇာကလို့ခေါ်တယ်နောက်တစ်ခါကျတော့အနုဒတိပေါ့ဇာကအနုဒတိဇာကအနုဒတိပေါ့ဇာကအနုဒတိအနုဒတိဆိုတာကတော့ဗါတယ်လို့မေးတော့အဖဗန်တတ်တဲ့အောင်းမေအမှတ်ရဆင်ခြင်ခြင်းပါပဲ အဲ့တော့သာဂနုတ္တရိဆိုရေပုံရပြောရင်တော့သာဂဆိုတဲ့သွန်ကျင်ပေးကန်းလူရမ်းမှုတွေကိုအနုတ္တရိအမှန်တတ်တဲ့အောင်းမေအမှတ်ရဆင်ခြင်ခြင်းပါပဲအတားကိုသာဂနုတ္တရိတော့ပေးကန်းလူကန်းဆွန်ကျင်မှုတွေဒီဒါသာဂထဲမှာကျုံဝင်တယ်ပေါ့နော်ဒါနလိုပဲစိုးစိုးသာဂလိုပဲပြောပြောပေါ့ဒါမိမိတို့ကိုယ်ပိုင်မိမိတို့မှာရှာဝေစုဆောင်ထားတဲ့ဒါပစ္စည်းဝတ္ထုတွေရှိတယ်တရှိတမဲ့ အဲဒီလိုပစ္စည်းဝတ္ထုတွေကိုဒါတင့်လျော်တဲ့နေရာမှာတင့်လျော်တယ်လို့ဒါဝေဖန်ပိုင်းခြားပြီးတော့ဒါပေကံလှူဒန်းတာအဲမိမိတို့ရဲ့ပေကံလှူဒန်းမှုတွေပေါ့အဲပေကံလှူဒန်းမှုတွေကိုဒါပြန်ပြီးတော့အမှတ်ရနေတာပဲအဲဒီကမ္မထာနေဒီဦးဇင်းတို့နေ့စဉ်တို့တကကြီးတွေတကမာကြီးတွေနေ့စဉ်ဘဝမှာလည်းဒါအင်မတန်မှကျေးဇူးများတယ်အဲနောက်တကအာထုတ်လို့လည်းရတယ်ပေါ့နော်အာထုတ်လို့လည်းရတယ်ဒါကမ္မထာနေဖြစ်တယ် ကောင်းပြီအဲ့တော့ဒီသာကနုဒ္ဓရိကမ္မထံကိုပေါင်းများခြင်းတဲ့ပုဂ္ဂိုလ်ဒီခုနလိုပေါ့ရေပုံရအကြံမြင်အဖြစ်တော့ဒါမိမိတို့ရဲ့ပိကံလူဒန်းဆုံခြင်းမှုဆိုတဲ့သာကတရားတွေကိုအဖန်ဖန်တတ်တတ်အောင်မိအမှတ်ရဆင်ခြင်နေခြင်းကိုဒါသာကနုဒ္ဓရိလို့ခေါ်တယ်တိုးတော့ဒီထဲမှာဦးဇင်းတို့အကောင်းဆုံးနည်းတွေပေါ့ဇံပေကပြတာကတော့ဒါအကောင်းဆုံးကိုပြကြရတာပဲအကောင်းဆုံးကိုပြတဲ့အခါကျတော့ဒီမှာသာကနုဒ္ဓရိနဲ့ပတ်သက်တဲ့ဥစ္စာပထမပေါ့ဒီဟိုဖူဒုတ္တလေးစပြီးတော့လေ့လာကြရအောင် အဲ့တော့ဇာကနုတ္တိကိုအထုတ်ခြင်းနဲ့ဇာကနုတ္တိကမ္မတန်ကိုစီးပြန်ခြင်းနဲ့ဆိုတဲ့သူတော်ကောင်းတယောက်ကမလုပ်ရမလို့မလုပ်ရမလို့ဆိုတော့မိမိတန်တန်မှာပေါ့ဒီဇာကတရားကိုစွစွမြင့်မြင့်ဒါစောင့်တည်ထားရမယ်အဲ့လိုစောင့်တည်တဲ့အခါမှာဘာပြောတော့ဟောအကောင်းဆုံးကတော့ဒီနေ့ကစားပြီးတော့ဒီစွန်ကျဲပေကံလူထမ်းမှုကိုငါလုပ်တော့မယ်စိတ်မှာဒါလိုဆုံးဖြတ်တာဆုံးဖြတ်တာပြီးဘလောက်ထိဆုံးဖြတ်ရလဲတည်းဆိုရင်တဲ့ ဒါအကယ်၍မြန်အလှူခံပုဂ္ဂိုလ်ရောက်လာအလှူခံပုဂ္ဂိုလ်ကရောက်ရှိလာပြီဆိုရင် တလုံးစာလေးပဲဖြစ်ဖြစ်ပေါ့ပေကံလူတန်းမှုမပြူဘဲတော့ငါမစားဘူးလူကံပုဂ္ဂိုလ်မမိထမ်းမောက်ရောက်ရှိလာလို့ရှိရင်တလုံးစာလေးပဲဖြစ်ဖြစ်ပေါ့တလုံးလောက်မှမပြီးစွန်ပဲနဲ့တော့ငါမစားဘူးဆိုတဲ့စိတ်ကိုအဲ့လောက်စောက်တည်ထားရမယ်အဲဒါကတော့ဟိုအကောင်းဆုံးပြောတာပေါ့အဲဒါလုံနိုင်ရင်တော့ကောင်းအဲ့တော့ဒီနေရာမှာဦးဇင်းတို့ဒီပုဂ္ဂိုလ်တဝူတယောက်ဒီဒီဇာကနုဒ္ဓတိကိုပွားများတော့မယ်ဆိုရင် ဒီစိတ်ငြိမ်တဲ့အရာကလေးတစ်ခုကိုသွားပါတော့အခုတရားအထုတ်တယ်ဆိုရင်တော့ဒါကအရုံစင်းတို့အခြေခံအကြောင်းရင်းအပြင်ဒါအလုံးနားလည်တရားမယ်အကြောင်းတစ်ခုရှိတယ်အဲ့ဒါကတော့ဘာလဲဆိုတော့စောစောကပြောတဲ့ဒီတမာရိထူထောင်တော့မယ်ဆိုရင်စိတ်ငြိမ်တဲ့အရက်ပေါ့ဒါတော့အင်မတန်ကြီးကြီးဟိုဇာတဲ့လူပြောရင်ကတတပင်အဝါတယုံအောင် တောအယက်တောဒေသဒါမျိုးလေးတွေပေါ့အဲ့လိုမျိုးကမရရင်ခုနပြောတုံညာကာရလို့ခေါ်တယ်စိတ်ငြိမ်တဲ့အယက်တစ်ခုကိုတော့မိမိတို့ကချင်းကပ်ရမှာဖြစ်တယ်အဲ့လိုစိတ်ငြိမ်တဲ့အယက်ကလေးကိုချင်းကပ်ပြီးပြီဆိုတဲ့အခါကျတော့ဒါစပြီးတော့ဒီသီလနုဒတိစာဂာနုဒတိကမ္မထံကိုပွားများလို့ရပွားများခြင်းတဲ့အခါကျတော့ဘယ်လိုပွားများရမလို့လာဘဝတ္တမိတုလတ္တံလာဘဝတ္တမိတုလတ္တံလာဘဝတ္တမိတုလတ္တံဝတ္တမိ ဒါဒီလိုစပြီးတော့အော်ငါငယ်ဘဝလေးဒီအရတော်လိုက်တာအရတော်လိုက်တာဘလို့အရတော်တော့လောကကြီးမှာကြည့်လိုက်လို့ရှိရင်တဲ့လူတွေမှာခုနဝန်တူချင်းဆိုတဲ့မစ္စရိယတရားတွေလောဘဆိုတဲ့အငြိအကြီးတွေတဲ့ဒါရှိနေတဲ့လောကကြီးထဲမှာငါဒီအဲ့ဒီဝန်တူချင်းအမ်မစ္စရိယဝန်တူချင်း မစ္စရိယလောဘအငြိအကြီးတွေမှာကင်းရှင်းစွာ နေမေနေနေတယ်လို့ဒီလိုမျိုးလေးဥစွာပထမဆင်ញင်ရတယ်အဲ့လိုဆင်ញင်ပြီးတဲ့အခါကျတော့ ဒီမှာအရေးချင်းတွေတော့ရှိတာပေါ့မௌဒ္ဒစာကမௌဒ္ဒစာကပယတဘာနိဟောတကရတောယာစယောကောဒါနတံဝိပါကရတောဆိုပြီးဒါကတော့ဒီစာကနုဒတိကိုပွားများခြင်းတဲ့ပုံကိုယ်တွေတွေ့တာအကောင်းဆုံးတော့ရှိရမယ်အရေးချင်းတွေပေါ့ရှိရမယ်အရေးချင်းတွေပထမဒါမစ္စရိယဆိုတဲ့ဒါအငြိကြီးလောဘဆိုတဲ့အငြိကြီးကင်းနေရမယ်စိတ်စိတ်ဒါကတော့ရှင်းပါနဲ့ဒါနတစ်ခုပြုလို့ရှိရင် လောဘတွေတိတ်ပြီးတော့အာကြီးနေတဲ့ပုဂ္ဂိုလ်တယောက်ဒီဒါဒါနတကူပြုဖို့ရန်အတွက်မဖြစ်နိုင် အထို့တူပဲခုနပြောတဲ့ဒီမစ္စရိယပေါ့ဝန်တိုခြင်းတွေတိတ်ပြီးတော့အာကောင်းနေတယ်အာလုံးအာကောင်းနေတဲ့ပုဂ္ဂိုလ်ဒီမိမိမှာရှိတဲ့ဟာကိုဒါဝေမျှဖို့ဆိုတာပေကံလူတန်းဖို့ဆိုတာဒါမဖြစ်နိုင်ဘူးပေါ့နော်ဒါကတော့ထင်ရှားအနောက်တစ်ခုဒီမှာဗာလဲဆိုတော့ခုနမௌဒ္ဒစာကမௌဒ္ဒစာကလွတ်လွတ်စွန့်ကြရ နောက်တစ်ခါပယတပန္နီလက်ကိုဒါစာရပြောရင်တော့လက်ကိုဒါဟိုစင်ကြယ်တဲ့လက်ရှိရမယ်လို့ပြောတာပေါ့စင်ကြယ်တဲ့လက်ရှိရစင်ကြယ်တဲ့လက်ရှိရမယ်ဆိုတာဘာပြောတာတော့ဆိုတော့အကယ်၍ပေါ့အလှကံပုဂ္ဂိုလ်ကရှိလာပြီဆိုရင်အမြဲတမ်းလှူမယ်ဆိုတဲ့စိတ်နဲ့မိမိရဲ့လက်ကိုပဲဥမာဥစဉ်တော့ပစ္စည်းတစ်ခုပြီးတော့မယ်ဆိုရင်လက်ကိုစင်ကြယ်စွာစေးရစေးပြီးတော့မှတန်တန်ရှင်းရှင်းလှူဝဲဝတ္ထုကိုရိုးရိုးသေးသေးနဲ့ပေးတာမျိုးပေါ့အဲ့ဒါကိုဆိုတော့ လူဘဝတ္ထုကိုတန်တန်ရှင်းရှင်းရိုးရိုးသေးသေးနဲ့ပေးလူချင်းရင်ဥဆောင်ပထမကိုယ့်လက်ကိုစေးရမယ်။ဥစဉ်ကဒါလေးကိုလေ့လာရင်ဘာသွားတွေ့တုံးဆိုတော့တခါတလေမှာဥစဉ်တို့ဗုဒ္ဓဘာသာကဒီတုံသင်ကြားပြတာမှုတွေဒီလွန်ခဲ့တဲ့နှစ်ပေါင်းပေါ်လေ2500 2600ရောလို့ပြောပေမဲ့အမြဲတမ်းသူကဘာဖြစ်နေတော့ဆိုတော့စမ်းသစ်နေတယ်။ဘယ်ခင်းနဲ့ပဲရှင်ရှင်နောက်ကျမသွားဘူး။အဒါကိုဥစဉ်တို့ဒီမှာအများကြီးဟို စာကိုဖတ်ခြင်းဖတ်ခြင်းနဲ့လေ့လာရင်လေ့လာရင်နဲ့တို့တကကြီးတကမကြီးတွေကဒါတဦးပေါ်တူပေါ်ဦးဇင်းတို့နဲ့တကကြီးတကမကြီးကကျေးဇူးပြုကြတာတကကြီးတကမကြီးကတရားနာခြင်းနဲ့အဲလျှောက်ထားတယ်ဦးဇင်းတို့ကလည်းတရားဟောမယ်ဆိုပြီးစာတွေများများကြည့်တယ်ကြည့်တဲ့အခါကျတော့ဒါလေးတွေတော်တော်တွေ့ရတွေ့ရတဲ့အခါကျဘာပြောတော့ဆိုတော့အခုညမောက်ခေဆိုတာခေနောက်မကြောက်အမြဲတမ်းစမ်းသစ်နေတယ်ဆိုတာလေးပေါ့ဦးဇင်းတို့ကုစုလို့ရှိရင်ဟိုတုန်းကတော့လူတွေကဟိုရှိရှိကပေါ့လေ ဒါမင်းမီတရရောမဟုတ်ပေါ်ဆဆနဲ့တလူနေကြတာဒါကလေးပစ္စည်းဝတ္ထုလည်းပဲကုလကိုစီရမှပြူရမှမသိအကင်လိုက်တာပဲစားစရာတောက်စရာအဝိစရာပြီးတော့ပေးလိုက်တာပဲအခုကျတော့ဘာဖြစ်လာတော့ကိုကပဲယူယူကိုကပဲပေးပေးဒီခိုင်းတွေဒီကမကြီးတွေပါလို့လက်စေးအဲ့ဒီဒီကမကြီးတွေကိုကပဲယူယူကိုကပဲပေးပေးပါလို့ဆိုလက်မစေးရဘူးလားစေးရပါဘူးဗျာလက်စေးရတယ်အဲ့ဒါပဲအဲ့ဒါဒါလဲဆိုတော့ခုနပြောတယ်စမ်းသစ်မှုလေးတွေပေါ့နော် ဒါဦးဇင်းတို့ဒီစာထဲမှာလည်းဒါပါလာတာလွန်ခဲ့တဲ့နှစ်ပေါင်းဒါများစွာပေါ့ထောင်နဲ့ကြည်တဲ့ကဒါကိုကပေးတော့မယ်ဆိုလက်စီရဘာဖြစ်လို့တော့အလှကံပုဂ္ဂိုလ်ကိုလေးစားတဲ့အနေနဲ့ယူယူတည်တည်လှူဝတ္ထုပုံမှာမုံမုံမြတ်မြတ်နဲ့ပြီးကန်းကျင်လို့ဒါလက်စီရတာအဲ့တော့ဆာမတော့ရှိပြီလားဒါဦးဇင်းတို့ဒါဗုဒ္ဓဘာသာလူမျိုးတွေဒီစာကဆိုတဲ့တနည်းအားဖြင့်ဒါနဆိုတဲ့ပေးကမ်းလူတန်းမှုကြီးဒါမပြုတ်ဘူးတဲ့သူလည်းမရှိသလိုအဲဦးဇင်းတို့ဟိုနေ့စဉ်လူလူဒါဒီ ကုသိုလ်ကောင်းမှုတွေဒီအမျက်လုံနေတယ်လို့တော့ပြောလို့ရပါတယ်။ညနေပြီမဲ့တကယ်လိုက်နာမှုဘိုင်းမှာတော့ဦးဇင်းတို့ဟိုတကယ်လေးမှာပေါ့မလိုက်နာမိတာလေးရှိတာပေါ့။သို့တော့ဇာပေမှာတော့ရှိပြီးသားပဲအခုမှအစမ်းတကြေကြီးလုပ်ပြီးလက်စီရမယ်ဆိုတော့မှဦးဇင်းတို့ကထားပြီးတော့ကမ်ပိန်းတွေပါကြီးလုပ်ပြီးတော့ခုမှကြိုးစားရတာတကယ်တော့ဇာမန်ကလွန်ခဲ့တဲ့နှစ်ပေါင်း2500တဲ့ကဒါရှိခဲ့တာဒါကြောင့်မလို့ဘုရားဟောတဲ့စာပေတွေကိုတခါကြီးတွေတက္ကမကြီးတွေသိပြီးတော့ဟိုအထင်မသေးစီခြင်းဘူး ဒီကိုယ့်ရဲ့ဘာသာဒီအဆုံးအမတွေဒီအင်မတန်မှတကယ့်ကိုခုနဘုရားရှင်တမညွတ်ညံတော်ကြီးနဲ့တကယ်ခွဲခြမ်းစိတ်ပြပြီးတော့ဟောကြားခဲ့တာဖြစ်လေတော့ဘယ်တော့မှ ခင်မမီတော့ဘူးခင်နောက်ကျသွားပြီခင်နဲ့မလျော်ညီတော့ဘူးဆိုတာမရှိဘူးဆိုတာဒီမှာဦးဇင်းတို့သွားပြီးတော့တွေ့ရတာပဲဟာမျက်နှာစန့်တင်နေတာပဲအဲ့တော့ဦးဇင်းတို့ဒီမှာဟိုတိလတိခါဘုတ်တွေဆိုမှဆိုကြပါစို့သူရမေတ္တာရလို့တိခါဘုတ်မျိုးပေါ့ဒါဟိုထင်ရှားတာပြောကြဆို အဲတချို့ကပြောတယ်တချို့ကရာသီဥတုသိပြီးအေးတဲ့နေရာမှာနေတဲ့အခါကျတော့ဒါကလိုအပ်တယ်လို့ဘာလို့ဒါတွေဒီအကြောင်းပြချက်မျှတာဖြစ်ပါတယ်နော်တကယ်တော့ဟိုတကယ်လိုက်နာကျင့်သုံးမယ်ဆိုရင်ဟိုတကယ်ကြီးဒီတက်မှာလဲဒါလုံခြုံတဲ့ပုလုံခြုံတဲ့သူတော်ကောင်းများဒါအများစုကလုံခြုံကြမှာပဲမဖြစ်ဘူးလားဆိုတော့ဖြစ်တယ်ဒါပေမဲ့မဖြစ်ချင်တဲ့ပုံကိုယ်တွေအတွက်တော့မဖြစ်ဘူးပဲဓာတိဥနုတန်ကြောင့်လုံးဝမဖြစ်ဘူးဆိုတာဖြစ်လာတာပေါ့အဲ့ဒါလေးတွေဒီဒါဥစဉ်တော့ဇာပေကုလေးလိုင်းနဲ့သွားသွားတွေ့တော့အင်မတန်မှ ပူပူပြီးတော့ပေါ့ဘုရားရှင်ရဲ့ဟိုအစုံမတွေဟိုဟိုပူပြီးတော့တရားတရားတွေပူဖြစ်ရတာပေါ့နော်ပူပြီးတော့ယုံကြည်မှုတရားတရားတွေပူပြီးတော့တိုးရပါတယ်ဒါကတော့ဘုဒ္ဓအနေနဲ့ထည့်ပြောတာကဲကောင်းပြီအဲ့တော့ဒါပိယတပါဏိဆိုတာ ਨੇ ပတ်သက်လို့ဒါစင်ကြယ်တဲ့လက်ရှိရတယ်ပရိသုဒ္ဓဟထောပေါ့ပရိသုဒ္ဓဟထောစင်ကြယ်တဲ့လက်ရှိရတယ်ဆိုတော့ခုနပြောတယ်တက္ကဇံသဟထာ တရားဓမ္မဓာတောဟောလှူဝဝတ္ထုကိုတခါတည်းယူယူတည်တည်မိမိလက်နဲ့ ပေးဖို့ရန်ပေါ့ပေးဖို့ရန်အတွက်ဘာလို့ရတော့အစင်တဲ့အမြဲတမ်းသူကဟိုအစင်တဲ့ဖြစ်နေတာပေါ့ဒါသူတော်ကောင်းတရားအနေနဲ့အဲ့လိုမျိုးဒါဇာကနုတ္တိပွားများခြင်းတဲ့ပုဂ္ဂိုလ်ကအဲ့လိုမျိုးလောက်ထိဆိုရင်ဒါအကောင်းဆုံးပဲတဲ့အဲ့တော့ဘာလို့တော့လက်ကိုအမြဲတမ်းစင်ကြယ်နေရဘာကြောင့်စင်ကြယ်ရမှာခုနပြောတယ်ယုတ်တိဆိုတာမိမိလက်နဲ့လှူဒန်းပေါ်ရာတွေကိုပေးလူဖို့ရန်အမြဲတမ်းလက်ကိုစေးထားရတယ်စင်ကြယ်နေရတယ် အခုကိတခါကြီးတွေငွေဒီစားကအနုတ္တိပေါ်များခြင်းတဲ့ပုဂ္ဂိုလ်ဒီတိုင်းအောင်ကျင့်ကြရင်တော့ဒါကိုယ်ဘယောဂလည်းသိပြီးတော့မှုစရာမလိုကိုယ်အမြဲတမ်းလည်းသိနေတာဟုတ်ပလားကဲကောင်းပြီအဲဒါကဒုတိယအင်္ဂါပေါ့နော်ဒုတိယပြည့်စုံရမယ့်အချက်ပေါ့နောက်တတိယဟောတကရတောဟောတကရတောဆိုတာဘာပြောတာတော့လို့မေးတဲ့အခါကျတော့စွန့်လွတ်ခြင်းပေါ့စွန့်လွတ်ခြင်းစွန့်လွတ်ခြင်းမှာဒီမှာဟိုတကယ်ကိုပေါ့တန်တန်ရှင်းရှင်းနဲ့ လွတ်လွတ်ကျွတ်ကျွတ်စွန့်လွတ်တာမျိုးပေါ့ဒါကောသက္ကရတ္တောအော်ပြီးတဲ့ခါကျတော့ရာဇယောကော ရာဇယောကောဆိုတာဘာပြောတာလဲဆိုတော့အကယ်၍မြန်ပေါ့တယောက်ယောက်ကတောင်းလာတဲ့ပုဂ္ဂိုလ်လိုအပ်လို့တောင်းလာတဲ့ပုဂ္ဂိုလ်ရှိလာလို့ရှိရင်ပေးမယ်ဆိုတဲ့စိတ်ထားမျိုးပေါ့တခါလဲစီစစ်ပြီးတော့လိုအပ်တဲ့နေရာမှာလိုအပ်တာကိုပေးမယ်ဆိုတဲ့အစဉ်စဉ်အနေထားမျိုးရှိနေတာဒါကို ရာဇယောကောဟောနောက်တစ်ခုကျတော့ ဒါနတံဝိပါကရတောဒါနတံဝိပါကရတောဆိုတာဘာပြောတော့လို့မေးတော့တခါလဲဒီပေးလူဖို့ရံပေါ့ပေးလူတော့မယ်ဒါနအမှုကိုပြုတော့မယ်ဆိုလို့ရှိရင်အဲ့ပေါ်မှာဝေဖန်ပိုင်းခြားနေရတာကိုပျော်နေတာတဲ့အဲ့ဒါတော့မွေ့လျော်နေတာအဲဆိုကြပါစို့ဒါကဘာပြောတော့ဆိုတခါလဲတခါကြီးဒီကမေးဒီခါလေးကြုံမှုလေးမိမိဟိုအိန္ဒိယမှာဆိုကြပါစို့တန်ဃာတော်တွေကိုပဲပင်လို့ပဲဖြစ်ဖြစ်ကိုမိတ်ဆွေပေါင်းသင်းတွေကိုပင့်ပြီးတော့ဖိတ်ပြီးတော့ပဲဒါအလှူဒန်းလုပ်တယ်ပဲဆိုကြတယ် တခါလေအဲ့စားဖို့တော့ဖို့ရန်ဆိုကြဆိုစားဖို့တော့ဖို့ပြင်းနေရတာပြင်းစင်နေရတာဟွာဘယ်ဟာလေးကတော့ဘာအတွက်ဘယ်ဟာလေးကတော့ဘသူအတွက်ဆရာတော်တွေအတွက်ကဘာလေးတွေပါမယ်အာလူပရိသတ်တွေအတွက်ကဘာလေးတွေလုပ်မယ်အဲ့လိုဝေဖန်ပိုင်းခြားနေရတဲ့အပေါ်မှာပြောနေရတယ်မွင့်လျော်နေတာအဲ့လိုမွင့်လျော်နေတာကိုဒါဒီမှာဒါနတန်ဝိဘာကရတော်လို့ခေါ်တာငါတို့စီရထားတဲ့စီတင်ဥစ္စာတွေစီတင်ဥစ္စာတွေတရားဟိဘယ်၍ဘယ်မျှကိုတော့ငါတို့ ဘယ်အတွက်လူမယ်ဘယ်ရွေ့ဘယ်မြကိုတော့ဘာအတွက်လူမယ်ဆိုပြီးဒါမျိုးလေးတွေဒါစီမံနေရတာဝေဖန်ပိုင်းခြားနေရအဲ့ပုံမှာပြောနေတာမွေ့လျော်နေတာမျိုးပေါ့အဲ့လိုအင်္ဂါတွေနဲ့ပြည့်စုံတဲ့သူတော်ကောင်းတယောက်ကဒါဘာစလုပ်ရတော့ဆိုတော့မိမိကဒီလှူဒန်းမှုပေါ့စာကားတရားကိုဒါအာယုံယူပြီးတော့ကမ္မထံအဖြစ်နဲ့နှလုံးသွင်းလို့ရတယ်အဲ့တော့ကောင်းပြီအဲ့တော့ဦးဇင်းတို့ဒါလေးကိုဆက်ပြီးတော့သွားကြရအောင် အဲ့တော့အဲ့လိုမျိုးဒီအင်္ဂါတွေနဲ့ပြည့်စုံပြီပေါ့။မှဆိုကြပါစို့ဝိကတမလမေဇေသေနာဒါကင်းတဲ့ခွန်တိုခြင်းလောဘစားတဲ့အငြိအကြီးတွေကလည်းကင်းနေပြီ။ဟောနောက်တခါကကမௌဒ္ဒစာကလွတ်လွတ်လဲဆုံးခြင်းပဲအပယတပါဏိအာစင်ကြယ်တဲ့လက်လက်ရှိနေပြီ။ဟောတကရတောဆုံးခြင်းမှုနိုင်မှုလျော်နေပြီ။ရာဇာယောကောတောင်းလာမယ်ဆိုရင်အမြဲတမ်းဒါပေးလူမယ်ဆိုတဲ့စိတ်နေစိတ်ထားနဲ့အမြဲတမ်းအစဉ်ချင်းဖြစ်နေတယ်။ ဒါနတံဝိပါကရတောအာတခါတဲ့အဲ့ဒါနတံဝိပါကရတောရတာဒါနအမှုတွေအတွက်တခါတဲ့ဝေဖန်ပိုင်းခြားနေရတာမှပြောနေတယ်အဲ့လိုစိတ်ဓာတ်စိတ်နေစိတ်ဓာတ်နဲ့တခါတဲ့ဘာလို့တော့အတ္တနောဇာကောနုတ္တိတဘောအတ္တနောမိမိဇာကောဘေကံလူတန်ဆိုခြင်းမှုလို့ကိုနုတ္တိတဘောအဖန်ဖန်တတ်တန်အောင်မေမရအစဉ်ချင်းအဲ့ဤအဲအဲ့လိုအင်္ဂါတွေနဲ့ပြည့်စုံတဲ့မိမိရဲ့စုံခြင်းမှု မိမိပေကံလူတန်းစားတဲ့စွန့်ကြဲမှုအဲ့စွန့်ကြဲမှုတွေကိုပြန်ပြီးတော့အမတ်ရအစဉ်ကြီးပါဒါဆိုရင်ဇာကနှုတ်တတိဒါပေမဲ့အဲ့အမတ်ရအစဉ်ကြီးတဲ့အပိုင်းမှာလာဘဝတ္တမီဟောအရတော်လေးစွာမင်းငါအာလာဘဝတ္တအရတော်လေးစွာဒီလူဘဝကြီးရလာတာအရတော်လေးစွာဒါလိုလေးစဉ်ကြီးရမယ်ဘာကြောင့်စဉ်ကြီးရမှာတော့ဦးဇင်းတို့ဒီဘောဇနတုတ်တန်ဆိုတဲ့တုတ်တန်တစ်ခုရှိရဲ့အဲ့ဘောဓနာတုတ်တန်မှာကြတော့ ဘာပြောထားတော့ဆိုတော့ဘောဇနံပိကဝေတရမနောဘောဇနံပိကဝေတရမနောဒါယကောပရိက္ခာကာနံပြင်စဌာနာနိဒိတိဟောဒါလေးပြောတယ်အာယုန်ဒိဋ္ဌိဩနံဒိဋ္ဌိဒုက္ခံဒိဋ္ဌိပရိပါဏံဒိဋ္ဌိဘောဇနံခဲဝေဘောဇင်တို့ကိုတရမနောပိလူသောဒါယကောဒါယကာတိ ပရိဂါယကနံအလူကံပုဂ္ဂိုလ်တို့ဟာပြင်စဒါနံဤအရာဌာန၅မျိုးတို့၌ဒိဋ္ဌိပိလူတယ်မိအာယုန်ဒိဋ္ဌိအတက်ကိုပိလူတယ်မိဝဏ္ဏဒိဋ္ဌိအစဉ်ကိုပိလူတယ်မိအာယုန်အာယုန်ဒိဋ္ဌိဝဏ္ဏဒိသုကံဒိဋ္ဌိချမ်းသာကိုပိလူတယ်မိတယ်ဗလံဒိဋ္ဌိခွန်အားကိုပိလူတယ်မိတယ်ပရိဘာဏဒိဋ္ဌိဉာဏ်ပညာကိုပိလူတယ်မိတယ်ဟာလားစွန့်လူတယ်ဆိုရင်ပဲဆိုကြပါတော့စွန့်လူတဲ့ပုဂ္ဂိုလ်တယောက်ဒီတဲ့ စွမ်းတကူတဲ့မဟုတ်ပဲခုနပြောတဲ့အတက်ကိုပေးလူတာအစဉ်ကိုပေးလူတာချမ်းသာကိုပေးလူတာခွန်အားကိုပေးလူတာအဉာဏ်ပညာကိုပေးလူတာဆိုတဲ့ဒီလိုမျိုးအကျိုးတွေရတယ်အဲ့လိုအကျိုးရတော့ဘာဖြစ်တော့အဲ့လိုမျိုးအကျိုးရထားတဲ့ပုဂ္ဂိုလ်တယောက်ဒီတဲ့ဒီမိမိရရှိတဲ့ပေါ့ဒါနပေါ့မိမိရရှိတဲ့ဒါမိမိပြုထားတဲ့ဒါနဒါနရဲ့အကျိုးကိုဆင်ခြင်တာဆင်ခြင်တဲ့အခါကျတော့အဲ့ဘောဓနာတော်မှာခုနအာယံခောပနာဘိကဝေတတ္တဝါအာယုတ္တဘာဂိဟောတိဒိဗ္ဗတဝါမနုဿတဝါဆိုပြီးဒီလိုလာတယ် ခုနဘောဇင်ကိုလှူလိုက်လို့ရှိရင်၅မျိုးပေးလူရရတယ်လူကံပုဂ္ဂိုလ်တွေပေါ့ခုနအသက်ကေအစင်းကေချမ်းသာကေခွန်အားကေဉာဏ်ပညာကေ၅မျိုးအဲ့လို၅မျိုးကိုကိုကပေးလူတဲ့အတိတ်ပဲရောက်သွားတယ်တဲ့အဲ့လိုပေးလူတဲ့အတွက်ကြောင့်ကိုကဆိုကြပါစို့အသက်ကိုပေးလူတယ်အသက်ကိုပေးလူရင်ဘာဖြစ်မလို့အာယုံကောပနာတတဝအာယုဒ္ဓဘာဂီဟောတိအကဲအဲ့အသက်ကိုပေးလူပြီဆိုရင်အဲ့အသက်ကိုပေးလူတဲ့ပုဂ္ဂိုလ်ကဘာဖြစ်မလို့ အာယုတ်တာအာဂီဒိဗ္ဗတဝါနတ်နိုင်လည်းဖြစ်တော့မနုဿတဝါလူနိုင်လည်းဖြစ်တော့လူပြည့်နဲ့လူပေါ့လူတတံနတ်ပြည့်နဲ့နတ်တတံနေနဲ့ဘာဖြစ်တော့အာယုတ်တာအသက်ဤအသက်ရှိခြင်းဆိုတဲ့ဘာဂီအဖို့အစုကိုရရှိသည်ဟောတိဖြစ်အာငါကစွမ်းလေးလူလိုက်တယ်စွမ်းလူချင်းဒီအသက်ကိုပေးတူရရောက်တဲ့အတွက်ကြောင့်ဒီကုသကံတွေကရင့်ကျက်လို့အကျိုးပေးရင်ငါလည်းပဲအသက်ရှိမယ်နတ်နိုင်ဖြစ်တဲ့အသက်ရှိနတ်နိုင်ဖြစ်တဲ့ နတ်တတန်းအနေနဲ့အသက်ရှိမယ်လူပြည့်နဲ့လူတတန်းအနေနဲ့အသက်ရှိတဲ့ပုဂ္ဂိုလ်ဖြစ်မယ်အတလူဆင်ញင်ရတာဒါနရဲ့အကျိုးထို့တူပဲသူကဝန္နံဝန္နံကောပနာအတတဝဝန္နတဘာဂီဟောတိဒိဗတဝမနုဿတဝအတူတူပဲအဲ့ဒါအစင်းကိုပေးလူတဲ့ပုဂ္ဂိုလ်ကလည်းတခါတည်းအစင်းပေးလူတာရောက်ရင်အဲ့ကံကရင့်ကျက်လို့ကျူးပြီးနတ်ပြည်နတ်လောကဖြစ်တဲ့နတ်အစင်းလူပြည်လူလောကဖြစ်တဲ့လူအစင်းမှာအဲ့ဒါသူတို့ဘာတွေတဲ့ပူပြီးသာလွန်ပြီးတော့ဒါမွန်မြတ်တဲ့အစင်းကိုရတယ်ဒါမျိုးဒါဆင်ញင်ရတာပေါ့ဒါဒါနရဲ့ သဘောဒါနကအကျိုးပိကံလူတံမှုကအကျိုးကိုဒီလိုဆင်ញင်ရတယ်တဲ့နောက်တခါပါပြောတော့တဒံဘိယောဟောတိပဇန္တိနံဘဟုအဲဒါလိုလဲဆင်ញင်ရတယ်အဲ့ဒါဘာပြောတာလို့ဆိုတဲ့အခါကျတော့ဦးဇင်းတို့တဒံဘိယောဟောတိတဒံပေးလူတဲ့ပုဂ္ဂိုလ်ကိုပြီးရောချစ်မြတ်နိုးအပ်သည်ဟောဒီဖြစ်ကဲပေးလူမယ်ဆိုရင်ဘာလို့တော့ပေးလူတဲ့ပုဂ္ဂိုလ်ကိုချစ်မြတ်နိုးတယ်လူတွေကချစ်တယ်အဲဒါကကြီးဒီကမာကြီးဒီ ဒါကြောင့်မလို့ပိယဈေးဆိုတာအများကြီးတော့လိုက်ပြီးတော့ရှားစရာမလိုဘူးဟမ်ပိယဈေးလိုချင်တယ်ဆိုအချို့ဆိုအခုတို့ဒကာကြီးဒကာမကြီးတွေကတော့အသက်အရွယ်ကဟိုရလာတော့သိပြီးတော့ဒီပုံမှာတော့ဟိုစိတ်ဝင်စားမှာမဟုတ်တော့ငယ်ရတဲ့ပုံကိုယ်တွေဆိုတကားလည်းပိယဈေးလိုချင်တာခြေဈေးခြေဈေးလိုချင်ဒီမှာပြောတယ်ဗာလဲတော့ပေကန်းလှူဒန်းမှာတဲ့ဘာဖြစ်တယ်လဲတော့ပေကန်းလှူဒန်းမှာဖျား ဘေကလှူဒန်းလို့ရှိရင်ဒါနာကောင်းမှုတွေမိမိတို့ကပြုရင်အဲလူချစ်တာပဲတဲ့အဲ့ဒါဒကာကြီးတွေဒကာမကြီးတွေမဟုတ်လားဟုတ်လားဆိုတာစာထဲကတော့ပြောတာလေတော့လက်တွေ့ဘဝတွေမှာလည်းဦးဇင်းတို့ကြည့်ကြည့်ပေါ့ဘေကလှူဒန်းရင်ချစ်တယ်ဘေကလှူဒန်းရင်ချစ်တာနဲ့ပတ်သက်လို့ဦးဇင်းတို့ကိုမျက်မှောက်ခဲ့ထင်ရှားလေးတစ်ခုပေါ့ဦးဇင်းတို့ကဗမာပြည်အနေနဲ့ပေါ့ဒါကဘာလုံးနဲ့ဆိုင်တဲ့ကုဏဒီဟိုဒီကာယောဂါကြီးဖြစ်နေတာပေါ့ကာယောဂါကြီးဖြစ်နေတဲ့အခါကျတော့ခုန ဒီထက်မှာဘာတွေပေါ်လာတော့ဆိုတော့ခုနတရားတရားရှိတယ်သူတော်ကောင်းစိတ်ရရှိတယ်ပုံကိုယ်တွေအများကြီးပေါ့ခုနအာနိပညာပိုင်းအာကျမ်းမာရေးပိုင်းကနေပြီးတော့ဒါမျှဝေနေတဲ့သူတော်ကောင်းတွေရှိတယ်အဲ့ပုံကိုယ်တွေဆိုရင်ခုကျမ်းမာရေးကနေပြီးတော့ခုနဆရာဝန်တွေအခုလိုပေါ့ကျမ်းမာရေးတွေဒါ online ကနေပြီးတော့ဒါမျှဝေကြတယ်ဘယ်လိုနေကြရမလဲဘယ်လိုရှောင်ကျဉ်ကြရမလဲအဲ့ပုံကိုယ်တွေဆိုရင်ဒီကတဲ့အားပေးတဲ့ပုံကိုယ်တွေကိုအများကြီးပဲဟိုဒီ Facebook မှာဆို like တွေအများကြီးရကြဆိုသူတို့ကိုချစ်ကြတယ် ဘာဖြစ်လို့လဲသူတို့ကသူတို့ရဲ့တက်သည့်ရဲ့ပညာနဲ့သူတို့ကပါသူတို့ကောင်းစိတ်ဓာတ်ရှိတယ်သူတို့တက်သည့်နားလည်တဲ့ပညာလေးနဲ့မျှဝေပြီးတော့ပေးတယ်အထို့တူပဲဒါကဟိုပညာပိုင်းပေါ့အနောက်ကစီးတဲ့ဥစ္စာပိုင်းတက်နိုင်တဲ့ပုံကိုယ်ကြီးအဲဒါကလည်းစီးတဲ့ဥစ္စာတွေနဲ့ထောက်ပတ်တယ်အဲ့ပုံကိုယ်ကြီးဆိုတခါလေပြည်သူတရားလုံးကချစ်ကြတာဟိုတော့ကမှမသိရလူရတဲ့ခုမှသိလားအာတခါလေဘသူကတော်လိုက်တာဘယ်စီဝါရေးရှင်ကတော့တော်လိုက်တာတခါလေဟိုအများအတွေ့အကုန်ကြတွေခံပြီးလှူဒန်းနေတယ် အဲ့ပုဂ္ဂိုလ်တွေအများကြီးမေတ္တာတွေရတယ်ရှင်းချင်းတွေအများကြီးရတယ်ဘာကြောင့်လဲလို့မေးတော့ဒီပေးကမ်းလှူဒန်းခြင်းဆိုတဲ့ဒီဒါနာတရားစကားတရားတွေကြောင့်သူတို့တွေအချစ်တီမရဘူးလားရတယ်နော်အများကဓမ္မောက်ကနေပြီးတော့ဒါမေတ္တာတွေရတယ်ချစ်ချင်းတွေရတာပေါ့အနောက်တစ်ခါထို့တူပဲကဟိုပစ္စည်းဥစ္စာမတက်နိုင်တဲ့ပုဂ္ဂိုလ်ကလည်းခုနလိုပဲဒါ တခါလေလှုပ်အားနဲ့ပေါ့လေဝေယဝိဇ္ဇလှုပ်အားနဲ့ဝင်ပြီးတော့တခါလေစေတနာဝန်ထမ်းအနေနဲ့ဝင်ပြီးတော့လှုပ်ကြတယ်အဲ့ပုံကိုယ်တွေကိုလည်းချစ်ကြတာပဲကဲလူတွေများကြီးတာတန်းတခါကြီးတွေတကမကြီးလောကကြီးကတကြောင်မလို့ဟိုမှန်လို့ပဲဆိုတာသိမှန်တယ်ကိုကဘလောက်ပေးနိုင်မလဲပေါ့ကိုကများများပေးနိုင်ရင်ကို့ပုံမှာပြန်ပြီးတော့ရတယ်တခါလေအဲ့ဒီစေတနာဝန်ထမ်းတွေလည်းပဲကြီးလိုက်လို့ရှိရင်တခါလေအဲ့ဒီစေတနာဝန်ထမ်းတွေကလည်းတကယ်ကိုစေတနာနဲ့ဝင်ရောက်ပြီးတော့စွန့်နိုင်တဲ့ဘက်ကနေဝင်ပြီးတော့ဒါဆောင်ရွက်ပေးနေသလို သူတို့ကိုလည်းပဲတခါလေပြည်သူတွေကချစ်လိုက်ကြတာပရာဟိတလုံနေတဲ့ပုံကိုယ်ကြီးပေါ့အဲ့တော့ပြောချင်တာကဒါဒီပေးကမ်းလှူဒန်းခြင်းဆိုတဲ့သဘောဒီဒါချစ်စေးပဲချစ်စေးပဲမျက်နှာပွင့်စေးပဲအဲ့တော့မျက်နှာပွင့်ခြင်းနဲ့အာချစ်ခင်သူတွေဝိုင်းဝိုင်းလဲပြီးတော့နေခြင်းနဲ့ဆိုဘာလို့အောင်မလို့ဆိုတော့ပေးကမ်းလှူဒန်းရမယ်ဘာလို့ရမလဲပေးကမ်းလှူဒန်းရပါမယ်ဖေဟာပေးကမ်းလှူဒန်းရမှာပဲ အဲ့တော့ဦးဇင်းတို့နောက်တစ်ခုကတော့ဒီညမှာနောက်တစ်ခါပဇန်တိနံဘဟုဘဟုများစွာကုန်သောလူတို့သည်နံထိုပေကံလူတန်းတဲ့ပုဂ္ဂိုလ်ကိုပဇန်တိချိကပ်၍လာကြလေကုန်၏ပေကံလူတန်းတဲ့ပုဂ္ဂိုလ်ကိုတခါလေလူတွေများကလည်းချင်းကပ်လာတာပဲဒါလည်းပဲတခါကြီးတခါမကြီးဒီဓမ္မနာဘောဘာမှမပေကံဘူးမလူတန်းဘူးလူချင်းလည်းပဲမပေးဘူးအလိုက်တတိလည်းမပေးဘူးတောင်းလည်းမပေးဘူးဆိုတဲ့ပုဂ္ဂိုလ်ကိုဘသူကချင်းကပ်ဘသူမှမချင်းကပ်တော့ဘူး ဘလူးမှမရှိတော့အဲ့တော့ဦးဇင်းတို့ဒါလေးတွေကတော့ဒီစာကရဲ့သဘောကိုတနည်းအားဖြင့်ဒါနရဲ့အကျိုးကိုပေါ့ဒါဆင်ခြင်ရတာအစဉ်ချင်းဘာမှလည်းပဲဒါမိမိတို့ကပို့ပြီးတော့လှုပ်ချင်ပါနောက်တစ်ခါဦးဇင်းတို့ဒီညမှာပတ်သက်လို့ဒီလှုပ်ချင်စိတ်ပေါ့ဒီစာကနှုတ်တိပေါ်မှာစိတ်တွေပို့ပြီးတော့ညှုတ်ပြီးတော့စာကနှုတ်တိကိုပွားများခြင်းနေဆိုရင်ဘာတွေလုပ်ရမလဲဒါလေးတွေလည်းနည်းနည်းပြောမယ်အဲ့တော့ဒီမှာအခုပြောချင်တာကဒီပိကံလူတန်းတဲ့ပုံကိုယ်တွေကိုလူအများကချင်းကပ်တာပဲ အဲ့တော့ကိုကဆိုကြပါစို့ပေးကလှူဒန်းမှုကိုတစ်ဖက်ကလည်းလုပ်တယ်တစ်ဖက်ကလည်းပဲမိမိအတွက်ပေါ့အမှဆိုကြပါစို့စီးပွားရေးပဲလုပ်ကြအောင်ဆိုအဲ့ပုံကူမှာတခါလေတကယ်စေစနာနဲ့တုတ်ပြန်တဲ့ဒါပုံကူတွေဝန်ထမ်းတွေဒါအများကြီးဒီလိုမျိုးရှိလာတာအတိုင်းဝိုင်းရှိလာတာပေါ့အကြောင်းကဘာကြောင့်လဲဆိုတော့မိမိကဒါနကိုအခြေခံလိုက်တာဒါနကိုအခြေခံလိုက်တာနောက်တစ်ခုပါလဲတော့အဲ့လိုပေးကမ်းလှူဒန်းတဲ့ပုံကူကဘာဖြစ်လဲဆိုတော့တဒံပိယောဟောတိဘာဇန္တိနံဘဟု ဂိတိဉ္စပပ္ပန္တိယတောဇာဩတတိဟောဂိတိဉ္စပပ္ပောတိကြော်သောခြင်းကိုလည်းရောက်လာတယ်ကြော်သောခြင်းတွေလည်းရောက်လာတယ်ဂုံသတင်းတွေကြော်သောလာတယ်ပေကံလူတန်းတဲ့ပုဂ္ဂိုလ်ဟာပေကံလူတန်းတဲ့ပုဂ္ဂိုလ်ဂုံသတင်းတွေကြော်သောလားမကြော်သောလားဦးဇင်းတို့ဖျားကျင်တတ်တဲ့လမ်းကြည့်ပေါ်တခါကြီးဒီမှာထင်ရှားတဲ့ဒါအနာတော်ရင်တို့ဝိတ္တာပါပေကံလူတန်းတဲ့အခါကျတော့ကြော်သောလိုက်တဲ့ဂုံသတင်းတခါတဲ့ယနေ့ကနှစ်ပေါင်းဒါ2500လောက်ကြော်သွားပြီ2600ကြော်လာပြီယနေ့အထိဝိတ္တခါတို့ ဒါအနာတပိန်တို့ဆိုတာဒကာကြီးဒကမကြီးဦးဇင်းတို့ဗုဒ္ဓဘာသာသူတော်ကောင်းတွေကဗုဒ္ဓဘာသာသူတော်ကောင်းတွေထဲမှာသူတို့ရဲ့ဂုဏ်သတင်းတွေယနေ့ဒီအောင်ပြန့်နှံ့နေတာပဲ။ဘာကြောင့်လဲလို့မေးတော့ဒါပေကန့်လှူဒန်းခဲ့တဲ့အတွက်ကြောင့်ဒီဒါနာတရားကြောင့်ဂုဏ်သတင်းတွေကျော်စောတာ။ယနေ့မြန်မာကိလေတို့တူပဲတကယ်ပေကန့်လှူဒန်းခြင်းတဲ့ပုံကိုယ်တွေတကယ်ပေကန့်လှူဒန်းနေမယ်ဆိုရင်အဲ့ပုံကိုယ်တွေရဲ့ဂုဏ်သတင်းကအလိုလိုကျော်ကြားလာတာပဲ။ဒါက ကိဋ္တိဇာပပောတိနောက်တကယတောဇာဟောတတိယတောဇာဟောတတိယတောဇာအချမ်းတိလေဟောတတိတိုးဝါ၍လာတယ်ဟောပေကံလူတန်းမယ်ဆိုလို့ရှိရင်တဲ့အဲ့ပေကံလူတန်းတဲ့အတွက်ကြောင့်ဘာဖြစ်တယ်တော့ဂုံတရင်နေလေကြော်စောလာတယ်အချံရံနေလေတိုးပွားလာတယ်အချံရံပြိတ္တတိဒါတိုးပွားလာတယ်အဲ့တော့ကိုကဟိုလုံးနီးပေါ့အထီးကျန်ဖြစ်နေနေကျင်သလားချမ်းချမ်းဝင်းဝင်းအတိုင်းနဲ့အဝိုင်းနဲ့နေကျင်သလားအတိုင်းနဲ့အဝိုင်းနဲ့နေကျင်ဘာလို့ ਆ တော့ကိုယ့်ဘက်ကဒီလောဘဆိုတဲ့ ဒါအညီအကျေးမစ္ဆေရလို့ခေါ်တယ်မစ္စရိယလို့ခေါ်တယ်ဒါဝန်တိုမှုအညီအကျေးဒီအညီအကျေးတွေကိုဖယ်ရှားပြီးဒါနာတရားနဲ့ကိုယ့်ဘဝကိုကိုတိဆောက်နိုင်ခဲ့ရင်ပေးကမ်းလူတန်းမှုတွေနဲ့တိဆောက်နိုင်ခဲ့ရင်ဒါလိုအကျိုးတရားတွေရမှာပဲဒါကအကျိုးတရားပိုင်းပေါ့အဲ့တော့ဦးဇင်းတို့ဒီစာကနှုတ်တိကိုပွားများတဲ့အခါမှာဒါလိုအကျိုးတရားတွေကိုဥစွာပထမဆင်ញင်ရတယ်တဲ့နောက်တစ်ခါကျတော့ဗါတဲ့တော့ဒီလိုအကျိုးတရားတွေကိုဆင်ញင်ပါမှဒီ ပေါ်မှာစိတ်ကပို့ပြီးတော့တိမ်ညွတ်လာမှာပေကံလှူဒန်းခြင်းစိတ်ပေါက်လာမှာပေါ့ပေကံလှူဒန်းခြင်းစိတ်ပေါက်အဲ့ဒါပတ်သက်လို့ဦးဇင်းတို့ဒီလှူဒန်းခြင်းနေဆိုတဲ့အပိုင်းမှာအလေးအထားဆိုတော့လည်းအများကြီးလိုတယ်နောက်တစ်ခါဦးဇင်းတို့ကောင်းမှုတစ်ခုပြုပြီဆိုရင်ဒါစိတ်နေစိတ်ထားပေါ့စိတ်နေစိတ်ထားကိုဒီနေရာမှာဦးဇင်းတို့နည်းနည်းပြောချင်တာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ဒကာကြီးဒကာမကြီးဒီမှာအဘိဓမ္မာသင်ထားတဲ့ဟိုဒကာကြီးဒကာမကြီးတွေကများတဲ့အခါကျတော့ဒီမှာဦးဇင်းတို့ဒါနပြုလို့ရှိရင်ကာမဝါစရကုသိုလ်ဘာကုသိုလ် ကမာဝါစရကုသိုလ်ပါဗျာကမာဝါစရကုသိုလ်ရှိတယ်အဲ့ကမာဝါစရကုသိုလ်ကဘယ်နှမျိုးလဲဆိုတော့10မျိုးဘယ်နှမျိုးလဲတော့10မျိုးပါဗျာကမာဝါစရကုသိုလ်10မျိုးရှိတယ်အဲ့ကမာဝါစရကုသိုလ်10မျိုးထဲမှာဥစဉ်တို့ဟိုကုသိုလ်တွေကိုဟိုပေါ့နော် ခွဲလိုက်လို့ရှိရင်အကောင်းဆုံးကုသိုလ်ဆိုတာတစ်ခုရှိအဲ့အကောင်းဆုံးကုသိုလ်မှာအင်္ဂါ3ချက်ရှိဘယ်နှချက်ရှိတော့3ချက်ရှိပါတယ်ဗျာအင်္ဂါ3ချက်ရှိတယ်အဲ့ဒါနံပါတ်1ကဘာလဲဆိုတော့ သောမနတသဟကတညာဏတံပယုတ်တအသင်္ကာရိကစိတ်တံသောမနတသဟကတဝမ်းမြောက်တဲ့စိတ်ရှိရတယ်။ဘာစိတ်ရှိရတယ်လို့ဝမ်းမြောက်တဲ့စိတ်ရှိရပါတယ်ဖေ။ဝမ်းမြောက်တဲ့စိတ်ရှိရတယ်။နောက်တစ်ခါညာဏတံပယုတ်တဉာဏ်ရှင်ရတယ်။ဘာရှင်ရတော့ဉာဏ်ရှင်ရပါတယ်ဖေ။ဉာဏ်လေးပါပြီးတော့ပြုရတယ်တလူပြောတာ။အော်နောက်တစ်ခုကျတော့အသင်္ကာရိကတဲ့။ဒါထက်ထက်တန်တန်စိတ်အားထက်ထက်တန်တန်နဲ့ပေါ့တိုက်တွန်းမှုတွေမပါဘူး။ တစ်စုံတစ်ယောက်ကလာတိုက်တွန်းတာမျိုးလည်းမဟုတ်ဘူးမိမိကိုယ်ကိုမိမိတိုက်တွန်းနေရတာမျိုးလည်းမဟုတ်ဘူးတကယ်ကိုကိုယ်စိတ်ကိုကထက်တန်စွာနဲ့ပြုတဲ့ဟာမျိုးပေါ့ဒါကိုအသင်္ကာတိကထက်တန်တဲ့စိတ်ထားနဲ့ပြုရတယ်။ဘာနဲ့ပြုရတယ်။ထက်တန်တဲ့စိတ်ထားနဲ့ပြုရပါတယ်ဖေ။အဲ့လိုအင်္ဂါ၃ချက်ညီရင်တော့ကုသိုလ်တော့ကုသိုလ်ပဲဆိုကြပါစို့ဒုဒကကြီးဒကမကြီးစွန့်တနတ်လှူလိုက်ပြီဆိုကြစို့စွန့်တနတ်လှူလိုက်လို့ရှိရင်စွန့်တနတ်လှူလိုက်တဲ့အခါမှာဒါနတစ်ခုပဲအတူတူပဲဒါပေမဲ့စိတ်နေစိတ်ထားကခုနဝမ်းမြောက်တဲ့စိတ်ထားမွေးမယ် ထက်တန်တဲ့ဝမ်းမြောက်တဲ့စိတ်ဓာတ်မှုမဲ့ဉာဏ်ပညာလေးကလည်းရှင်မဲ့ထက်တန်တဲ့စိတ်ဓာတ်လေးလည်းပဲရှိတယ်ဆိုခဲ့ရင်အဲ့ကုသိုလ်ကအကောင်းဆုံးဖြစ်သွားတာစွမ်းတဏ္ဍကတော့စွမ်းတဏ္ဍပဲဒါပေမဲ့ဒီခါလေးမှာဆိုကြမလို့စွမ်းတဏ္ဍတော့ကန်လိုက်တယ်စိတ်ပြီးတော့ဝမ်းမမြောက်ဝမ်းမြောက်တဲ့စိတ်ဓာတ်မရှိဉာဏ်ပညာကလည်းခုနပေါ့အ ਨੇ ဆုံးဖြစ်တဲ့ခုနကမ္မတက္ကတာဉာဏ်ပေါ့အကောင်းဆုံးခုနဝိပဿနာဉာဏ်လေးပေါ့ အလူအလူဘေးအလူကံလူပဲဝတ္ထုဘာတစ်ခုမှမမြဲဘူးတခါလေလက္ခဏာကြီးသုံးဏဖမ်းပြီးတော့စိုက်လိုက်လို့ရှိရင်ယုံဏဓမ္မအနေနဲ့ပဲဖြစ်ပြီးပြက်တယ်ဆိုတော့ဒီလိုဉာဏ်မျိုးရှိအကောင်းဆုံးပဲဝိပဿနာဉာဏ်အဲ့လိုဉာဏ်မျိုးမရှိအောင်ခုနပြောတဲ့ကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်ကောင်းတာလုပ်ရင်ကောင်းကျိုးတွေပေးတယ်ဆိုတဲ့အခုလိုပေါ့ဒီမှာဒါနတစ်ခုပေးရင်တဒံပိယောဟောဒီအာချင်းမြန်တို့တွေအာသူတော်ကောင်းတွေကချင်းကပ်တယ်အဲစသည်အပြင်အဲ့လိုကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တဲ့ဉာဏ်လောက်တော့အခြေခံရှိရတယ်တဲ့ ဟောနောက်တကစိတ်အားလည်းတကယ်ထက်တန်တယ်လှုပ်ခြင်းလို့ကိုကိုယ့်ဘာကိုတက်တက်ကြွကြွနဲ့လှုပ်တာပေါ့အဲ့မျိုးလုံးမယ်ဆိုရင်တော့ဒီကုစုမျိုးကအစဉ်တန်းမြင့်သွားတယ်တစ်ဘက်ကပြောင်းမြန်ပေါ့အဲ့ကုစုရှင်မျိုးထဲမှာဦးဇင်းတို့ပြောင်းမြန်ပြန်ကြည့်အဲ့အင်္ဂါသုံးပါးချိုယွင်းနေတဲ့ကုစုဆိုတာလည်းရှိတယ်အဲ့ဒါကိုတော့ကုစုတော့ကုစုပဲတဲ့အညံစားကုစုတဲ့ဘာကုစုလဲတော့အညံစားကုစုပါဗျာအဲ့ကုစုမျိုးကခုနဒါနတစ်ခုပြုတယ် ဝမ်းမြောက်တဲ့စိတ်ထားမရှိဉာဏ်ပညာကလည်းမရှိကံနဲ့ကံရဲ့အကျိုးမှာယုံကြည်တတ်သည့်နားလည်တဲ့ဉာဏ်ပညာမရှိစိတ်အားကလည်းမထက်တန်ဘူးတစုံတူကပဲတိုက်တွန်းလို့ပဲဖြစ်သူ့မကိုကိုကိုပဲအာငါတော့လုံးမလုံးမဆိုကိုကိုတိုက်တွန်းလို့ပဲဖြစ်ဖြစ်တလူမျိုးနဲ့ပြုလိုက်တယ်ပေါ့အဲ့လိုနဲ့ပြုလိုက်လို့ရှိရင်ဒီကုစုမျိုးဒီဒါနဆိုလဲဒါနပေါ့သီလဆိုလဲသီလဆိုကြပါစို့ဒါနတစ်ခုတော့ဖြစ်သွားတယ်ဒါပေမဲ့အဲ့ဒါနတည်ပင်လျင်အညံသာဒါနဖြစ်သွားတယ်ဘာဒါနဖြစ်သွားအညံသာဒါနဖြစ်သွားပါတယ်ဖေဟာ အဲ့တော့ဒကာကြီးတွေဒကာမကြီးတွေကြည်ကြည်ဒီနေရာမှာကိုပြုတ်လိုက်တဲ့ကုသိုလ်ကောင်းမှုတစ်ခုဟာအမြတ်စားဖြစ်ဖို့တနည်းအားဖြင့်အညံစားဖြစ်ဖို့အဲ့နှစ်ခုဒီလှူဝင်ဝတ္ထုနဲ့မဆိုင်ဘဲနဲ့စိတ်နေစိတ်ထားနဲ့ပဲဆိုင်တယ်။ဘာနဲ့ပဲဆိုင်စိတ်နေစိတ်ထားနဲ့ပဲဆိုင်ပါတယ်ခင်ဗျာ။အဲ့တော့အဲ့စိတ်နေစိတ်ထားတွေဒီမြင့်မြတ်လာဖို့ဦးဇင်းတို့ပြူတိုင်းပြူတိုင်းကုစုတွေဒီမွန်မြတ်တဲ့အကောင်းစားကုစုတွေဖြစ်ဖို့အမြတ်စားကုစုတွေဖြစ်ဖို့ဆိုတော့ဦးဇင်းတို့မှာ စိတ်နေစိတ်ထားတွေကိုပြင်ဆင်နိုင်တဲ့လုံလောက်တဲ့အသိဉာဏ်ကြီးရှိဖို့မလိုဘူးလားလိုပါတယ်ခင်ဗျာလုံလောက်တဲ့အသိဉာဏ်ကြီးရှိရတယ်ဒါမှသာလေမိမိတို့ရဲ့ကုသိုလ်ကောင်းမှုတစ်ခုသည်ဒါဒါနတစ်ခုဆိုထိုဒါနသည်လည်းမြင့်မြတ်တဲ့ဒါနတစ်ခုဖြစ်မှာအဲ့ဒီညမှာဦးဇင်းတို့ဘာပြောချင်လို့ဆိုတော့အဲ့ဒါနနဲ့ပတ်သက်လို့ခုနဝမ်းမြောက်တဲ့စိတ်ထားပေါ့ဝမ်းမြောက်တဲ့စိတ်ထားနဲ့ပတ်သက်လို့တစ်ခုပြောစရာရှိတယ်နောက်ဉာဏ်ပညာရှိမယ်နောက်ဆုံးတစ်ခုပြောချင်တာတော့ဒီထက်သန်တဲ့စိတ်ထားပေါ့ အဲ့ထက်တန်တဲ့စိတ်ထားအကြောင်းလေးကပို့ပြီးတော့အရေးကြီးတယ်ငါလင်မာဦးစင်းတို့ဒါနတစ်ခုပြုတဲ့အခါမှာအဲ့လိုပေါ့ကိုကိုတိုင်းတိုက်တွန်းရတာကောင်းမှုတစ်ခုပြုတဲ့အခါကိုကိုတိုင်းတိုက်တွန်းကိုကိုကိုပြန်တိုက်တွန်းလုံးမလုံးမလုံးမဒါနဆိုလဲပြုအောင်မသီလဆိုလဲစောက်တည်အောင်မတရားလေးဆိုလဲနာအောင်မနာအောင်မကိုကိုတိုက်တွန်းနေရတာဟုတ်ပလားအလိုလိုဒီနေ့တရားပွဲရှိတယ်ဟေးဆိုပြီးတော့ line ပေါ်ကိုအလိုလိုနဲ့တခါလဲစိတ်ကရောက်ပြီးတော့ line ဖုန်ပြီးသားဖြစ်သွားတာမျိုးမဟုတ်ဘဲနဲ့ အော်မတော်ဘူးလုံးမလုံးမငါတရားနာအောင်မဆိုတွန်းနေရတယ်ဘယ်တော့မှများတော့ဒီကကြီးဒီကမကြီးဒုတိယတစ်ခုများပါနဲ့ခင်ဗျာဒုတိယတစ်ခုများပါတယ်လေကဲဟုတ်ပြီအဲ့ဒါမျိုးပေါ့အဲ့တော့တကယ်ကြီးမြတ်အဲ့ဒါဆိုလို့ရှိရင်လုံးမလုံးမဆိုတိုက်တွန်းမိတရားတယ်ဆိုရင်အဲ့ဒါအသင်္ကာရိကမဖြစ်တော့သသင်္ကာရိကဖြစ်သွားတယ်အခုကဟိုပေါ့တိုက်တွန်းပြီးမှလောက်ရတာအဲ့ဒါဆိုရင်သူကနည်းနည်းလေးဟို စိတ်မထက်တန်တော့ဘူးလို့ပြောတာပေါ့အဲ့တော့စိတ်ထက်တန်ရမယ်ဒါနဆိုလဲစိတ်ကထက်ထက်တန်တန်သီလဆိုလဲစိတ်ကထက်ထက်တန်တန်ခုနကဓမ္မတာဝနာတရားနာတာပဲဖြစ်ဖြစ်ဟိုသို့မဟုတ်တရားအထုတ်တာပဲဖြစ်ဖြစ်ပေါ့လေအဲ့မှာလည်းတော့စိတ်အားကထက်တန်ရစိတ်အားထက်တန်မှုအဲ့တော့စိတ်အားထက်တန်မှုဘာတွေလို့တော့အဲ့လေးကိုဦးဇင်းတို့ဒီမှာနည်းနည်းလေးပြောချင်တာပေါ့စိတ်အားထက်တန်မှုအတွက်ဘာတွေလို့တော့အဲ့တော့ဦးဇင်းတို့စိတ်အားထက်တန်ခြင်းနေဆိုရဲသူတော်ကောင်းတယောက်မှာ ဒါရှိစဉ်ရှိတိုက်တဲ့ပေါ့အခြေခံအကြောင်းတရားလေးတွေပေါ့အဲ့တော့ဟိုပြုံးလဲကြည့်လို့ရှိရင်ဦးဇင်းတို့ဒါလေးတွေဒီဟိုကိုနဲ့မဆိုင်ဘူးလို့ထင်ရဒါပေမဲ့ဒီအကြောင်းတရားတွေကိုသိထားလို့ရှိရင်ဒါကိုယ့်အတွက်အများကြီးအသုံးဝင်အဲ့တော့ဘာလဲဆိုတော့ဒီနေရာမှာဦးဇင်းတို့တော့ဆုံးဒါဟိုဟိုဦးဇင်းတို့ကြည့်လို့ရှိရင်မာကနန်ဆရာတော်ရေးထားတဲ့စာလေးပေါ့အသင်္ကာရိကဖြစ်ကြောင်းပေါ့နော်အဲ့မှာ အသင်္ကာရံဖြစ်ကြောင်းမှန်ကယင်းကံမှန်လေတည်တန်ဒီနှင့်ကိုနေခံကြမ်းအပူအချမ်းကိုနှမ်းမြလောက်ပင်ဒီမထင်ခဲ့အစဉ်လုံးလာဝရိယကြောင့်ရမည်အကျိုးရည်မြော်ကိုဤပြူယုကိစ္စလေးကျင်ရနှင့်ဘောဇနာဥဒုမြတ်တာမှုဟု6ခုကြောင်းအင်ကြောင်းပြန်လျင်တသင်္ကာရဖြစ်ကြောင်းသည်ဩသူကအသင်္ကာရဖြစ်ကြောင်းနဲ့တသင်္ကာရဖြစ်ကြောင်းအသင်္ကာရဖြစ်ကြောင်းမှန်ကအသင်္ကာရဆိုတဲ့ ထက်ထက်တန်တန်နဲ့ပြုတဲ့ကံမျိုးဖြစ်ခြင်းနဲ့ဆိုရင်တဲ့ဘာဖြစ်တဲ့တော့ယင်ကံမန်လေးတီတန်လေးနှင့်ကိုနေခံကြံပူအချမ်းကိုတဲ့ဟောယင်ကံမန်လေးတီတန်လေးနှင့်အတိတ်ကပေါ့အဲဆိုတော့အတိတ်ကလူဘဝကိုရောက်လာတဲ့အခါမှာကုစုကံကြောင့်တော့ရောက်လာတာမဟုတ်အဲ့ကုစုကံကခုနလိုပေါ့ဒါကြတဲ့သူတစ်ပါးကဟေးဟေးကုစုလို့ကုစုလို့ဒါနပြုဒါနပြုသီလဆောက်တည်သီလဆောက်တည်ပြောလို့ စောက်တည်ခဲ့တဲ့သီလမျိုးစောက်တည်ခဲ့တဲ့အလှူဒန်းခဲ့တဲ့ကုစုမျိုးကဒါနာမျိုးကအကျိုးပေးလို့လူဘဝရောက်တယ်ဆိုရင်အဲ့ဒါအသင်္ခါရိကကံကအကျိုးပေးကြောင်ရောက်လာတာမဟုတ်ဘူးတသင်္ခါရိကကံကအကျိုးပေးကြောင်ရောက်လာတာအဲ့လိုမျိုးပုံကူမျိုးဆိုဘာဖြစ်တော့ဒီဘဝရောက်လဲအဲ့အာကပါလာတာပေါ့အတိတ်ကကံရဲ့အကျိုးကပါလာတဲ့အခါကျဘာဖြစ်တော့ဒီဘဝမှာလည်းပဲကိုယ်ကိုယ်တိုင်ထက်တဲ့ကြောကြောနဲ့တိတ်မလို့ချင်ဘူးသူတို့ဘာတိုက်တွန်းရတာမျိုးများတယ် ဒါပေမဲ့အချို့ချို့ပုဂ္ဂိုလ်တွေအဲ့လိုမဟုတ်ဘူးပေါ့အတိတ်ဘဝကတကားတဲ့ကုသိုလ်ကံပြုတဲ့ကံမှာတကယ်ကိုထက်တဲ့တဏ္ဍာနဲ့ကိုယ်စိတ်တတ်နဲ့လှုပ်ကျင်လို့ကိုပြုခဲ့တာအဲ့လိုလှုပ်ကျင်လို့ပြုခဲ့တဲ့သူတော်ကောင်းမျိုးကအဲ့ကံကရင့်ကျက်လို့ကျိုးပေးတယ်ခုလိုလူဘဝရောက်ပြီဆိုကြဆိုလူဘဝရောက်တဲ့အခါကျဘာဖြစ်တော့တခါနဲ့ကုသိုလ်ဆိုလှုပ်ကျင်တာဒါနဆိုလဲစောင့်တည်ခြင်းနဲ့သီလဆိုလဲထက်တဲ့တဏ္ဍာနဲ့လှုပ်ကျင်တယ်ပေါ့ဒါကအတိတ်ကဒါပါခဲ့တာပေါ့သို့တော်ဦးဇင်းတို့အတိတ်ဒီပြုပြင်လို့မရတော့အခုအနာဂတ်ပြစ္ဆုတ်ပံပြုပြင်လို့ရတယ်ပြစ္ဆုတ်ပံမှာအခုကစားပြီးတော့သီလပဲဖြစ်ဖြစ် ဒါနပဲဖြစ်ဖြစ်ကုလဘောဘာဝနာလုပ်ငန်းတွေကိုပဲဖြစ်ဖြစ်ကိုကိုယ်တိုင်ထက်တဲ့တဏ္ဍနဲ့လုပ်ခဲ့ရင်ဒီကုသိုလ်တွေကအနာဂတ်အတွက်ဒါအကြောင်းဖြစ်တော့မှာအနာဂတ်ဘဝတွေအတွက်အကြောင်းဖြစ်မယ်အကြောင်းဖြစ်ရင်ခုဘဝမှာထက်တဲ့တဏ္ဍပြုခဲ့တဲ့ကုသိုလ်ကံတွေရင့်ကျက်လို့ကျိုးပြီးအနာဂတ်ဘဝရောက်လျရတဲ့ဘဝပေါ့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပေါ့ရောက်တဲ့ဘဝမှာတခါတည်းအမြဲတမ်းထက်တဲ့တဏ္ဍနဲ့လှုပ်ရှင်တဲ့ဒါအကျင့်စရိုက်ကလေးဝါဒနာလေးပါသွားတယ်တဲ့အဲ့ဒါကြောင့်မလို့ဒါအသင်္ကာရဖြစ်ကြောင်းအတိတ်ကအကြောင်းတစ်ခုအတိတ်အကြောင်းတစ်ခု အာသင်္ကာရံဖြစ်ကြောင်းမှန်ကယင်ကံမှန်လီတည်တန်ဒီနေဩဒါအိုက်ကံနဲ့အာသင်္ကာရိကကံနဲ့ပဋိသန္ဓေတည်နေလာရင်တော့အဲ့ပုဂ္ဂိုလ်မျိုးကဘယ်အလုပ်ပဲလုပ်ထက်ထက်တန်တန်လုပ်တတ်တယ်နောက်တစ်ခုကိုနေခံကြမ်းဘူအချမ်းကို ကိုနေခံကြမ်းဟောခန္ဓာကိုယ်ကလည်းကြမ်းမာရတယ်ဒါနပဲလုပ်လို့သီလပဲလုပ်လို့ ခုလိုပေါ့တရားနာတယ်တရားအထုတ်တယ်ဆိုတဲ့အလုပ်တွေပဲလုပ်လို့ကျမ်းမာဖို့လည်းလိုတယ်မကျမ်းမာပြန်ရင်လည်းခုနကကျမ်းမာရေးကမကောင်းတဲ့ခါကျတော့ကိုကလှုပ်ချင်ပြင်မဲ့လည်းထက်ထက်တန်တန်မရှိတော့တခါလေဩလုံးမတော်မယ်လုံးမတော်မယ်သို့မဟုတ်တူတယောက်ကနေလှုပ်ပါအောင်လှုပ်ပါအောင်နဲ့တိုက်တွန်းရတာမျိုးဖြစ်တာပေါ့အဲ့ခါမှာဒါထက်တန်တဲ့ဟိုကုစုပြုမှုမရောက်တော့ဘူးပေါ့ဒါတိုက်တွန်းပြီးပြုရတဲ့ကုသိုလ်မျိုးဖြစ်တတ်တယ်။တို့အတွက်ကြောင့်ဒါကျမ်းမာရေးရတယ်ကောင်းမှုလို့တယ်ပေါ့။ကိုယ်လေးခံကြံကျမ်းမာရေးနဲ့ကောင်းမှုလို့တယ်။နောက်တစ်ခုဘာဖြစ်တယ်တော့သုံးခုမြောက် သုံးခုမြောက်ဆိုပူအချမ်းကိုနှမ်းမြလောက်ပင် ထီမထင်ကေဟောပူအချမ်းကိုနှမ်းမြလောက်ပင် ထီမထင်ကေအဲ့ဒါလေးလည်းဦးဇင်းတို့ကသဘောတော့ကြားအဲ့ဒါဘာလဲလို့မိတဲ့အခါကျတော့ပူအချမ်းကိုနှမ်းမြလောက်ပင်ထီမထင်ကေဆိုတာကသူကတခါတည်းဒီပူမှုအေးမှုပေါ့ချမ်းတာပေါ့ပူမှုချမ်းမှုအဲ့ဒါတွေကိုတခါတည်းဟိုနှမ်းမြလောက်ပင်ထီမထင်ခဲ့တယ်ဘာမှကိုအေးမထားဘူးပူခြင်းပူပါစေအေးခြင်းအေးပါစေဒီဒါနတော့ပြုမှာပဲ အပူချင်းပူပါစေအေးချင်းအေးပါစေဒီတိလာတော့စောက်တည်မှာပဲမကျိုးမပေါက်အေးလို့ဆိုပြီးတော့ဒီသိက္ခာပုဒ်ကလေးချိုးမှမရှိဘူးအတရားနာမယ်ပူချင်းပူပါစေအေးချင်းအေးပါစေအအပူအေးကိုနှမ်းမြလောက်ပင်ထီမတင်ခဲ့ဟာတခါလေးဂယုကိုမဆိုင်ပူလဲပဲနာမှာပဲအေးလဲနာမှာပဲပူလဲအာထုံမှာပဲအေးလဲအာထုံမှာပဲဒါလိုဖြစ်ရတယ်အပူလေးလို့အာမတုတ်ချင်အသိအေးနေလို့အာမတုတ်ချင်ဘူး အဲဒီလိုဆိုရင်လည်းသူကဒါထက်တန်တဲ့စိတ်ဓာတ်မဖြစ်တော့အဲဒါကြောင့်မလို့ကိုနေခံကြမ်းဘူအချမ်းကိုနတ်များလောက်ပြင်ထီမထင်ခဲ့နောက်ပြီးတော့ဘာဖြစ်တယ်တော့အစင်လုံလာဝရိယကြောင့်ရမည်အကျိုးရည်ညော်ကိုဤဟောအစင်လုံလာဝရိယကြောင့်ရမည်အကျိုးရည်ညော်ကိုဤဝရိယရဲ့အကျိုးကိုလည်းလှမ်းပြီးတော့မှတ်မြော်ရတယ်သီလစောင့်တည်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒါနပြုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် မဒါနပြုကျင်တယ်ဆိုတော့ကိုကစောစောစီးစီးနဲ့ကိုကဝရိယကောင်းကောင်းနဲ့လှူရင်တခါတည်းအလူကံပုဂ္ဂိုလ်ကဟိုကိုယ်စကဲလှူဒန်းမှုလေးကိုစောစီးနဲ့ရသွားဖုံးပေးနိုင်တယ်စသည်အဖြစ်ပေါ့ဟိုဝရိယထားရတယ်အဲ့လိုဝရိယအကျိုးကိုရည်မျှော်ကိုရင်ဝရိယအကျိုးကို မျှော်ပြီးတော့ကြည်တတ်လို့ရှိရင်အဲ့ပုဂ္ဂိုလ်ဒီအဲ့အသင်္ကာရီကအမြဲတမ်းစိတ်ကထက်သန်နေရောဝရိယအကျိုးကိုမျှော်ပြီးတော့ကြည်တတ်ရင်စိတ်ကထက်သန်တယ်ဘာကထက်သန်နော် စိတ်ကထပ်တန်ပါတယ်ဖျာစိတ်ကထက်တန်လာတာဒါနပြုလဲထက်ထက်တန်တန်သီလပြုလဲသီလစောက်တည်လဲထက်ထက်တန်တန်ဒီလိုဖြစ်လာတယ်ဒါဝရိယအကျိုးကိုမျောကိုပြီးတွေ့တာဒီနေရာမှာဦးဇင်းတို့သတိရလို့တခုလေးနည်းနည်းပြောချင်တာပေါ့အဲ့ဒါဘာလဲဆိုတော့ဟိုပြောနေကြပေါ့လေတရားမင်းကြီးကဒုတာသူဝိတာဆိုတဲ့ဒါသားတယောက်ရှိအဲ့ဒါကိုသူကပြောတယ်သူဝိတာဟာအတူရာတွေနဲ့တာဝရင်သာနဲ့တွေနဲ့စစ်ဖြစ်လိမ့်မယ်အဲ့တော့စစ်စင်ပြင်းတာ ချိန်ရတယ်သူအတိုက်ဒီလိုပြောတာအတိုက်ဆိုလည်းပြောတဲ့အခါကျသူကအင်းဟုတ်ကဲ့ပါဟုတ်ကဲ့ပါပေါ့အာမဗန်ဒီဟုတ်ပါပြီဒီလိုသူကဝန်ခံတယ်ဝန်ခံပြီးတော့တိုက်သလားဆိုတော့မတိုက်အဒုတိယတစ်ခါပြောတတိယတစ်ခါပြောအသုံးခါအထိပြောလို့လည်းမရအောင်အဲ့မှာတရားမင်းကြီးကသူ့သားကိုစုံးပါတယ်အနုထံအဝါယမံဒုက္ခံယတ္တရာတိကိစ္စတိသူဝိရာတတ္ထာကိစ္စယိမင်းစတတ္ထေဝပါပယာဟိဟော သူ့ ਈ တာတဲ့အနုဋ္ဌံအဝါယမံကြိုးစားအားထုတ်မှုဝရိယမရှိဘဲနဲ့ချမ်းသာတဲ့နေရာဆိုတာရှိခဲ့မယ်ဆိုရင်တဲ့ကြိုးစားအားထုတ်မှုမရှိဘဲနဲ့ချမ်းသာတဲ့နေရာဆိုတာရှိခဲ့မယ်ဆိုရင်အဲ့နေရာကိုသင်လဲသွားပါငါ့ကိုလည်းပို့ပေးပါလို့တလုံးပြောတာရှိတယ်။ဒါကြောင့်မို့လို့ဦးဇင်းတို့ဝရိယကတော့အမြဲတမ်းပြင်ဆင်ထားရမှာပဲ။ခုနတရားမင်းကြီးကပြောနေတဲ့သူသားကိုပြင်ထား ဟောသူတော်တွေလာတိုက်မယ်ဆိုရင်ကိုယ့်ဘက်ကစင်းစင်းစင်းဖြစ်အောင်ကိုယ့်ဘက်ကကြိုးပြီးပြင်ထားစစ်ကိုစင်ထားဒါလိုပြောတာအဲဒါကြောင့်မလို့ဝတိယအကျိုးကိုဒီလိုမျိုးကြည့်ရတယ်ဝတိယမရှိဘဲနဲ့အမထုတ်ဘဲနဲ့ချမ်းသာတယ်ဆိုတဲ့နေရာမျိုးရှိပါမလားမရှိနိုင်ဘူးတဲ့ဒါကြောင့်မလို့ချမ်းသာတဲ့နေရာကိုအဲ့လိုမျိုးရှိခဲ့မယ်ဆိုတော့တရားမင်းကြီးကမင်းနဲ့သွားကွာတဲ့ငါ့ကိုလည်းပို့တဲ့အဲ့ဒါလိုပြောတာဒါတော်မှတော့သူတို့ဆိုရင်ဦးဇင်းတို့နဲ့ဟိုမတူဘူးဦးဇင်းတို့က ဝရိယနဲ့အတမွေးရတဲ့လူဘဝနတ်ဆိုတာကကံနဲ့အတမွေးကံနဲ့ရက်တည်တာကံပေါ်မူတည်ပြီးတော့စားစရာတောက်စရာကံလျောက်ပေါ်လာတာဦးဇင်းတို့လူဘဝဆိုတာကဝရိယနဲ့ဝရိယပေါ်အခြေခံပြီးအတမွေးရတာကျိုးစားအထုတ်ပါမှာဥမာကလေးပဲဆိုကြပါစို့မိဝမ်းထဲကပွားလာတယ်ပွားလာတဲ့ကလေးအ ਨੇ ဆုံးတော့ဝရိယလေးဆက်ရတယ်အမိနှုတ်ချိုကိုကျိုးစားပြီးကိုယ်ပါးစပ်ခင်းနဲ့ကိုယ်စိုးရတယ်ဆိုတဲ့ဟာတော့ကျိုးစားရတာနှုတ်မှမစိုးကျင်ဘူးကျိုးစားအထုတ်မှုမရှိရင်တော့အသက်ရှင်မအောင်မလား ရှင်မရှင်တော့ဘူးအဲ့တော့ဝရိယနဲ့ဦးဇင်းတို့ယက်တည်ရတဲ့ပုံပေါ်မှာဝရိယကတော့စိုက်ထုတ်ရတယ်အဲ့လိုဝရိယစိုက်ထုတ်လို့ဝရိယအကျိုးကိုစင်ကျင်မယ်ဆိုရင်တဲ့မိမိတို့ရဲ့စိတ်တွေဒီအသင်္ခါရိကအဖြစ်ကိုပြောင်းသွားတယ်ဘာပဲလှုပ်လိုက်လှုပ်လိုက်စိတ်အားထက်ထက်သန်းသန်းနဲ့လှုပ်တယ်အဲဒီလိုမျိုးအကျိုးရတယ်နောက်တစ်ခုပြူယိုးကိစ္စလေးကျင်ရနေဟောပြူယိုးကိစ္စလေးကျင်ရနေအဲ့ခါမှာဒီကုဒီ ကုသိုလ်ပြုတဲ့အခါပဲဖြစ်ပြီးအခုဒီမှာဒါနာကြောင့်ပြောတော့ဒါနာပေါ့ဒါနာပြုနေမှာအလေးကျင်ကောင်းရှိရတယ်အမြဲတမ်းဒါနာကိုပြုနေရှေ့ကတော့စပြုတဲ့တခါပေါ့လေကိုကိုလေးကြိုးစားပြီးဒါနာပြုရတယ်ပေါ့ဘုရားဆုံးတော်ကတ်မယ်အနှစ်စဉ်ကမှန်မှန်ကတ်မယ်ပထမနေ့ဒုတိယနေ့တတိယနေ့တော်တော်လေးကြိုးစားရဒါပေမဲ့လုတ်တဲ့အလေးထားကောင်းသွားပြီဆိုလို့လို့စိတ်ကထက်တန်သွားတာအလေးကျင်ကောင်းရသွားတယ်တခါလေမှာဆိုကြလို့အလေးကျင်တော်တော်ကောင်းသွားတယ် သူတော်ကောင်းများဆိုလို့ရှိရင်အဲ့တနေ့မနေ့မိုးလင်းလို့မြဘုရားဆုံးတော်မကတ်လိုက်ရင်စိတ်ထဲမှာတခုခုလိုနေတယ်လို့ပဲဘုရားဆုံးတော်ကိုကတ်ချင်လာအဲ့တော့အဲ့လိုမျိုးအလေးအကျင့်ကောင်းလာတဲ့အချိန်မှာပြုတတ်တဲ့ကုသိုလ်တိုင်းကုသိုလ်တိုင်းဒီအသင်္ခါရိကကုသိုလ်ဖြစ်တယ်။ဘာကုသိုလ်ဖြစ်အသင်္ခါရိကကုသိုလ်ဖြစ်ပါတယ်ဗျာအသင်္ခါရိကကုသိုလ်ဖြစ်တယ်ကုလိုဘောဦးသွင်းတို့တရားနာတယ်တရားနာတဲ့အခါဒီနေ့ဒီအချိန်ရောက်လို့ချင်းတရားပွဲရှိတယ်ဟိငါတို့ line ပေါ်တဲ့တရားနာမယ်ပထမတစ်ရက်နှစ်ရက်တစ်ချိန်နှစ်ချိန်သုံးလေးချိန်တော့ကိုယ့်ကိုတိုက်တွန်းအောင်တာမျိုးရှိ တကယ်အလေးချင်းကရလာတဲ့အခါကျတော့တကယ်ကြီးကုလောက်ပေါ်တာအချိန်20ကျော်လောက်နားလာပြီဆိုရင်အာနောက်တစ်နေ့ဒီအချိန်ရောက်လာတယ်ဆိုအလိုလိုကိုကဘာဖြစ်လာတော့စိတ်အားထက်တန်တဲ့တရားနာခြင်းနဲ့လိုင်းပေါ်ရောက်လာပြီဟောဒါအလေးချင်းကောင်းကကိုယ့်ကိုတခံပြန်ပြီးတော့အသင်္ကာရိကအဖြစ်ကိုပြောင်းလဲပေးတာအခြေကတော့ဓမ္မမိတ်ဆွေတွေကလည်းဟေးဒီနေ့တရားပွဲရှိတယ်ဟေးလိုင်းပေါ်တက်ကြလိုင်းပေါ်တက်ကြပဲနေ့နောက်တနားရီလောက်ဆိုလိုင်းဖွင့်တော့မယ်ဒါတရားရောက်ကတိုက်တွန်းစောစောကမှကိုကတက်တယ်အဲ့အချိန်ကြီးတော့ဒါအသင်္ကာရိကမဟုတ်ဘူးတသင်္ကာရိကပဲ ဒါပေမဲ့အလေးချိန်ကကောင်းလာပြီတစ်ချိန်က2ချိန်2ချိန်က3ချိန်3ချိန်က4ချိန်10ချိန်15ချိန်ချိန်30လည်းရှိလာအောင်အလိုလိုပြောစရာလိုသေးတာဆိုတော့မလိုတော့ဘူးအဲ့ခါကျတော့ဘာဖြစ်သွားအောင်ဆိုတော့ကိုယ့်ရဲ့ကုစုတွေပြီလင်ဟိုတုန်းကတရားနာတဲ့ကုစုတွေတသင်္ကာရိကကုစုအညံသားကုစုတွေပဲထက်တန်မှုမရှိတဲ့ကုစုတွေဟောအခုနာလိုက်တဲ့ကုစုကြဘာဖြစ်သွားတော့တအသင်္ကာရိကဖြစ်သွားပြီတိုက်တွန်းမှုမမာတော့ဘူးဘလို့မှမတိုက်တွန်းရဘူးဒီနေ့ဒီအချိန်ကတရားပွဲရှိတယ်ဟောလိုင်းပေါ်ရောက်လာတယ်တရားပွဲကိုအစင်းနဲ့ ready စောင့်နေတယ် ဟောဒီလိုဖြစ်လာတာအဲ့ဒါအသင်္ကာရိကသဘောဘာကကျေစုပြုလိုက်တာလုံးဆိုတော့အလေးအကျင့်ကကျေစုပြုလိုက်တာဘာကပြုလိုက်တာအလေးအကျင့်ကကျေစုပြုလိုက်တာပါဗျာအေးအလေးအကျင့်ကကျေစုပြုလိုက်တာအော်နောက်တစ်ခုပါလဲဆိုတော့နောက်ဆုံးတစ်ခုကြတော့ပြူယုကိစ္စအလေးကျင့်ရနဲ့ဘောဇနာဥဒုမြတ်တာမှုဟုနောက်ဆုံး6ခုမြောက်ကဘောဇနာဥဒုတဲ့ခုနက ဟိုဥဒုရူဘောဇင်တို့ပေါ့ယာတိဥဒုကလေးကလည်းမျှတရတယ်ဘောဇင်ကလည်းမျက်မျက်တတဇာဟာရကလည်းမျက်မျက်တတရှိရတယ်အဲ့လိုလေးမျက်မျက်တတရှိနေတော့မသိပြီးတော့ဆာလောင်မွန်းသိနေတယ်ဒါဆိုလည်းပဲခုနလိုပေါ့ဒါနပြုဖို့သီလဆောက်တည်ဖို့အတရားနာဖို့တရားအထုတ်ဖို့ဒါဒီခါလေးမှာဟိုအရင်ကြီးမထက်တန်တော့ဘူးပေါ့ထို့တူပဲခုနဥဒုပေါ့ဥဒုကလည်းပဲကိုနေနေကြပတ်ဝန်းကျင်ကိုဥဒုမဟုတ်ရင်တော့ဒါတော့ အသားကြအောင်တော်တော်ကြိုးစားယူပါတာပေါ့ကိုနေနေကြဘဝဝင်ကြီးကဖြစ်သွားရင်တော့ရာသီဥတုကလည်းပဲကိုယ့်အတွက်အသားကြပြီသူထိုးခြင်းမျိုးမှာဒါနေရာတစ်ခုကိုအသားကြပြီဆိုအဲ့နေရာမှာပြုတဲ့ဒါကာယကံမှုဝစီကံမှုအထူးသဖြင့်ဒါနသီလဆိုတဲ့ဒီအလုပ်တွေမှာအသင်္ကာရိကဖြစ်တယ်အဲ့တော့ဒါကြောင့်မလို့ဒီအကြောင်းလေး6ခုကိုလည်းဦးဇင်းတို့အခြေခံအပြင်နားလည်ထားရင်မိမိတို့ကဒါဘုရားဘာသာသူတော်ကောင်းများဖြစ်တဲ့အတွက်ဒါနသီလဆိုတဲ့ဒီလိုကုသိုလ်တွေကိုနှိမ့်ခြင်းနဲ့အမျှလို့လို့ပြုနေတာဖြစ်လေတော့အဲ့ကုသိုလ်တွေမှာဒါ ထက်တန်တဲ့ကုစုစိတ်ထားနဲ့ပြုတဲ့ကုစုမျိုးဖြစ်စီခြင်းတဲ့အတွက်ကြောင့်ဒီအကြောင်းတရား6ပါးကိုဒါမှတ်သားထားဖို့လိုတယ်ဦးဇင်းတို့ခက်တူတူလေးပြန်ပြောရအောင်အာသင်္ခါရံဖြင့်ကြောင်းမှန်ကယင်ကံမှန်လီတည်တန်ဒီနှင့်ကိုနေခံကြံဘူအချံကိုနှမ်းမြလောက်ပင်ဒီမတင်ခဲ့အစဉ်လုံးလာဝရိယကြောင့်ရမြည်အကျိုးရည်မျောကိုဤပြုယိုးကိစ္စလေးခြင်းရနှင့် ဘောဇနာဥဒုမြတ်တာမူဟု6ခုကြောင်းအင်ကြောင်းမြန်လျင်တသင်္ခါရဖြစ်ကြောင်းဒီအဲ့6ခုကတော့အသင်္ခါရဖြစ်ကြောင်းအဲ့6ခုရော့သွားပြီအဲ့6ခုကြောင်းမြန်မရှိတော့ဘူးဆိုရင်တော့ဒါတသင်္ခါရိကဖြစ်မယ်တဲ့ဒါကုသိုလ်ဒါမှာရှိရမယ်အမြတ်စကုသိုလ်မှာရှိရမယ်အင်္ဂါ3ချက်တည်းနံပါတ်ဒါ3ခုမြောက်ဖြစ်ပေါ့နောက်နံပါတ်1ကတော့ဝမ်းမြောက်တဲ့စိတ်ဓာတ်ရှိရမယ်ဝမ်းမြောက်တဲ့စိတ်ဓာတ် အဲကုသိုလ်တစ်ခုပြုရင်ဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်ပေါ့လေကုလိုတရားနာတဲ့အခါမှာစေချက်မှလည်းဝမ်းမြောက်တဲ့စိတ်ဓာတ်ရှိရတယ်အဲဝမ်းမြောက်တဲ့စိတ်ဓာတ်တော့ကိုယ့်ဘက်ကိုဒါမွင်းယူတာသို့တော်ဝမ်းမြောက်တာနဲ့ပတ်သက်လို့ဒီပိဋိသောမနတာဖြစ်ကြောင်းလေးလည်းရှိတယ်သို့တော်ဦးဇင်းတို့ဒီမှာဇာကနုဒတိကြောင်းပြောနေတာဖြစ်နေနေတော့ဒီဟာတော့အများကြီးအကျေတော့သွားလို့တော့မရဘူးပေါ့ခတ်တူတူတော့သွားကြရအောင်အဲ့တော့ဗါတဲ့တုံးဆိုတော့သောမနတဖြစ်ကြောင်းနဲ့ပတ်သက်လို့တော့ တဘာဝအိဋ္ဌာယုံပရိကပ္ပအိဋ္ဌာယုံဆိုတဲ့ဒီလိုမျိုးဟိုကောင်းတဲ့အာယုံတွေနဲ့စုံတာမျိုးဖြစ်ရတယ်တဲ့အဲ့ဒါမှလည်းပဲသူကဘာဖြစ်တုံဆိုတော့သောမနတဒါဝမ်းမြောက်မှုဆိုတာဖြစ်တာလေအဲ့တော့ဗါလဲတော့တဘာဝပရိကနှစ်အိဋ္ဌနှစ်သောမနတမြည်တန်တွေဒီလျက် မလေးနဲ့ညသဘောထားဟုသုံးပါသောမနတ္တဖြစ်ကြောင်းဒီတဲ့ဒါသောမနတ္တဖြစ်ဖို့ရအကြောင်းပဲအဲ့တော့ဘာလဲဆိုတော့အာယုံကလည်းကိုယ်ကကောင်းတဲ့အာယုံလေးတွေနဲ့တွေ့ရင်ဒါဝမ်းမြောက်တယ်ပေါ့ဥမာဟိုဒါနပြုတော့မယ်ဆိုလူကံပုဂ္ဂိုလ်လူဝဝတ္ထုလေးကတခါတည်းတန်တန်ပြပြအာမုံမုံမြက်မြက်ကလေးဖြစ်နေတယ်လူဝဝတ္ထုကြောင့်လည်းကိုယ်မှာသောမနတ္တဖြစ်ရတယ်ဝမ်းမြောက်တဲ့စိတ်ဓာတ်ဖြစ်နိုင်တယ်နောက်တစ်ခါအလူကံပုဂ္ဂိုလ်ကြောင့်လည်းကိုယ်မှာဝမ်းမြောက်တဲ့စိတ်ဓာတ်ဖြစ်ရဖြစ်နိုင်တယ်ပေါ့ဒါကအာယုံနဲ့ပတ်သက်လို့အော်နောက်တစ်ခါကျတော့ဘာလဲတော့ ပရိတန်တွေပေါ့ခုနပြောသလိုအတိတ်ဘဝကကုသိုလ်တစ်ခုပြုတဲ့အခါမှာဒါနပြုတယ်ဝမ်းမြောက်တဲ့စိတ်ဓာတ်နဲ့ပြုခဲ့ရင်ထိုကံကရင့်ကျက်လို့အကျိုးပင်ဒီဘဝမှာဒါဝမ်းမြောက်တဲ့စိတ်ဓာတ်လိုလိုကုကုနဲ့ဖြစ်နိုင်တာပေါ့ဟော နောက်တစ်ခါဟိုစိတ်နေသဘောဓာတ်ပေါ့စိတ်နေသဘောဓာတ်ကလည်းအမြဲတမ်းသူကဟိုဒီရှင်ရှင်လန်းလန်းနေတတ်တဲ့စိတ်နေသဘောဓာတ်အခြေခံရှိတယ်ပေါ့အဲ့လိုစိတ်နေသဘောဓာတ်ကလည်းရှင်လန်းတဲ့စိတ်နေသဘောဓာတ်အခြေခံရှိလို့ရှိရင်ဒုက္ခသူမျိုးမှာဒုက္ခသူတော်ကောင်းမျိုးမှာဒါသောမနတ္တဖြစ်နိုင်တယ်တဲ့ နောက်တစ်ခုဉာဏ်ပေါ့နောက်တစ်ခုအင်္ဂါကတော့ဉာဏ်ဉာဏ်ရှိဖို့ကတော့ဘာလို့အောင်ဆိုတော့ဦးဇင်းတို့ဉာဏ်ရှိခြင်းတော့ခုနပြောတယ်ဒါသူတော်ကောင်းတရားတွေကိုများများနာသူတော်ကောင်းတွေကိုစီကအဲ့ဒါဆိုလို့ရှိရင်ဘာဖြစ်တယ်လို့ဆိုတော့မိမိမှာတပြည့်ပြည့်နဲ့ဒီဉာဏ်ပညာတွေကတိုးတက်လာတာပဲအဉာဏ်ပညာတွေတိုးတက်လာလို့ရှိရင်တော့ဒါကံအ ਨੇ ဆုံးတော့ကံနဲ့ကံရဲ့ကျိုးယုံကြည်တယ်ဆိုတဲ့ဉာဏ်ပညာပေါ့ကံနဲ့ကံရဲ့ကျိုးကိုတတ်သိနားလည်တယ်ဆိုတဲ့ဉာဏ်ပညာတော့မိမိတို့မှာရှိတာမှဖြစ်တယ်အဲ့ဒီသုံးခုညီလို့ရှိရင်ဒါသည် ဟိုကုစုဒီအကောင်းဆုံးနဲ့အမြတ်စားကုစုဖြစ်ပြီတဲ့ဒါကုစုပိုင်းနဲ့ပတ်သက်လို့ပေါ့အဲ့ဒါမှလည်းဦးဇင်းတို့ကဝမ်းမြောက်နိုင်ပါအဲ့လိုအဲ့လိုမှမဟုတ်လို့ရှိရင်ကုစုတစ်ခုကခုနကပြောသလိုပေါ့ဟိုမုံမြတ်တဲ့ကုစုမျိုးကိုမပြုမိရင်လည်းပဲမိမိကဝမ်းမြောက်ဖို့ရန်တော့ဒါမလွယ်ဘူးပေါ့ဒါတစ်ခုဒါကကုစုနဲ့ပတ်သက်လို့အင်္ဂါ၃ချက်ကိုမိမိကညီအောင်ပြုနိုင်ရင်ဝမ်းမြောက်တဲ့စိတ်ဓာတ်နဲ့ကုစုတစ်ခုပြုမယ်ဒါနတစ်ခုကိုဟောနောက်တက ဉာဏ်ပညာရှင်းပြီးတော့ပြုမယ်ထက်တန်တဲ့စိတ်ထားနဲ့ပြုထားမယ်ဆိုအဲ့ကုသိုလ်မျိုးကိုပြန်ပြီးတော့တခါကြီးဒီမှာကြီးဆင်ញင်တဲ့အခါမှာဘယ်အချိန်မဲ့ဆင်ញင်ဆင်ញင်မိမိတို့မှာဝမ်းမမြောက်ရဘူးလားဝမ်းမြောက်ရပါတယ်ခင်ဗျာဝမ်းမြောက်ရတယ်အဲ့လိုမှမဟုတ်လို့တခါလေကုသိုလ်ကြီးတို့ပြုလိုက်တယ်ကုသိုလ်ပြုတဲ့အချိန်မှာစိတ်ထဲမှာလည်းအလိုမကျတဲ့စိတ်တွေနဲ့မကျေနပ်ချက်တွေနဲ့အဲ့ဒါမျိုးနဲ့ကုသိုလ်ကြီးတစ်ခုပြုအဲ့ကုသိုလ်မျိုးကိုပြန်ပြီးတခါကြီးဒီမှာကြီးမြန်နှလုံးသွင်းမိရင်ဝမ်းမြောက်ပါမလားဝမ်းမမြောက်နိုင်ဘူးเนาะ အဲဒါကြောင့်မလို့ဒီလိုအင်္ဂါ၃ချက်ညီအောင်တော့ကိုကကုစုတစ်ခုကိုပြုနိုင်အောင်တော့ကြိုးစားရမှာဖြစ်တယ်ကဲကောင်းပြီဒါကကုစုနဲ့ပတ်သက်လို့ပေါ့အဲဒါနာတစ်ခုပြုမယ်ဆိုရင်စွန့်ကျင်မှုတစ်ခုပြုမယ်ဆိုရင်ဒီလိုအင်္ဂါလေးနဲ့တော့ပြုသင့်တယ်လို့ဒီလိုပြောတာကောင်းပြီအဲ့တော့ဒီစာကနှုတ်တိမှာတော့ခုနပေကံလူဒန်းချင်းကိုဒါပေါ်များရမှာပြဒါဆိုဒီပြုတ်တို့ကအမြဲတမ်းပေကံလူဒန်းနေရမှာလားဗျာဘယ်ပုံဘယ်ပန်းနဲ့ပေလံပေကံလူဒန်းရမလဲဒါလေးကရှိသေးတယ်အဲ့တော့ခုန ပြင်းစင်ပြီးတော့တော့ခုနလိုပေါ့အင်္ဂါ၃ချက်နဲ့ညီအောင်ပြုနော်ဒါအကောင်းဆုံးကုသိုလ်ဖြစ်တယ်ဒါပြုတ်ပြီးတဲ့အခါမှာဒီမိမိမှာရှားပွေစုဆောင်းထားတဲ့ပစ္စည်းတွေကိုဘယ်လိုပြုရမလဲဆိုတာနဲ့ပတ်သက်လို့ဒါလေးကိုဦးဇင်းတို့ဝေဖန်ပိုင်းခြားပုံလေးပေါ့အဲတို့တကကြီးဒီကမကြီးတီးပြီးသားလေးနဲ့စကြရအောင်အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့သတုဒ္ဓဝိပစေဘောဂိပန္နိတောကရမဝတံဧကိနာဘောဂံပုံစေယအတွီဟိကမ္မံပယောစရေသရုဒ္ဒင်းဇာနိဒာပယေအပရတုဘဝိတတိဟော ။ဘာပြောတာလဲဆိုတော့သရုဒ္ဓဝိပဇိဘောဂိပန္နိတောကရမဝတံပညာရှိတဲ့အိမ်မာနေတဲ့အိမ်ဒီသူလူတယောက်ပညာရှိတဲ့မျိုးကောင်းသားမျိုးကောင်းသမီးတယောက်အနေနဲ့တဦးအနေနဲ့ပေါ့အဲ့တော့အိမ်မာနေရဲ့အခုတို့တကကြီးတွေတကမာကြီးတွေလို့ပေါ့အိမ်နေသူပေါ့မိမိတို့ကဒါအလှပေးတဲ့ပုံကအလှခံမဟုတ်ဘူးအဲ့လိုအလှပေးတဲ့ပုံကအိမ်နေတဲ့ပညာရှိတဲ့မျိုးကောင်းသားမျိုးသမီးမျိုးကောင်းသမီးတဦးဦးသည်တဲ့သတုဒ္ဓဝိပဇိဘောဂီရရှိလာတဲ့စီးတဲ့ဥစ္စာတွေကို၄ပုံပုံရမယ် ဘယ်နှပုံပုံရမလဲလေးပုံပုံရမှာပဲခင်ဗျာလေးပုံပုံရမယ်အဲ့တော့မိမိကဆိုကြပါစို့ခုတကကြီးတကမကြီးတွေဥမာတလမှာမိမိကဝင်ငွေကဘယ်လောက်ရှိတယ်အဲဆိုကြပါစို့တထောင်ရှိရဆိုရင်ဒါလေးပုံပုံအာ250ကြီးပေါ့လားလေးပုံပုံရမယ်ဥစွာပထမအဲ့လိုပုံပြီးတဲ့အခါဘာဖြစ်တော့ဧကိနာဘောကံပုံစီယဧကိနာဘောကံပုံစီယဒွိဟိကမံဘယောစီစရုတ်တင်္စအနိဒာဘေအာဘရာသူဘဝိတတိဟော အဲ့လေးပုံပုံပြီးတဲ့ကတပုံဥဇံပရမတပုံကိုဘာလုပ်လဲစားဖို့ထားစားရမယ်တပုံထဲကပဲစားရမယ်ဝိရဘယ်ပုံတပုံထဲကဘယ်နှစု၄စုပေါ့၄စုထဲမှာတစုတပုံထဲကနေမိမိကစားဖို့ဝိဖို့ကိုဒါအသုံးချရမယ်ဟောပြီးတဲ့အခါကျတော့မှဒွိဟိကမ္မံပယောစီနောက်နှစ်စုနှစ်ပုံပေါ့အဲ့နှစ်ပုံစာကိုတော့ဘာလို့ဆိုမိမိရဲ့ဒီအလုပ်လုပ်ငန်းကိစ္စတွေအတွက်ပေါ့ယင်းဤမြုံနှံတဲ့လုပ်ငန်းကိစ္စတွေအတွက်မှာသုံးရမယ်နောက်၄ခုမြောက် တပုံပေါ့လေးခုမြောက်အပုံတပုံကိုကြဘာလို့ရတော့ဒါဟိုမြုပ်နှံပြီးတော့တင်စီထားရမယ်တဲ့အဲ့ဒါကိုတော့သူကဟိုသုံးပြလို့မရအာဘရတုဘဝိတ္တိအကယ်၍မိမိမှာအန္တရာယ်တစ်ခုခုကြောက်ရောက်လာတာပဲဖြစ်ဖြစ်စသည်အပြင်အဲ့ဒါမျိုးရှိလာလို့ရှိရင်သုံးဖို့အတွက်ဒါထားရမယ်အဲ့တော့ဆိုလိုရင်းကမိမိမှာရရှိလာတဲ့ဝင်ငွေအဲ့ဝင်ငွေကို၄ပုံပုံတပုံကိုဒါစားရနှစ်ပုံကိုအလုပ်ထဲမှာလုပ်ငန်းတွေအတွက်ရင်းနှီးမြှုပ်နှံရမယ် တပုံကိုတော့သိမ့်စီပြီးတော့ထားရမယ်ကျမ်းမာရေးမကောင်းခင်ဖြစ်ဖြစ်အခြားအခြားအကြောင်းတစ်ခုခုအန္တရာယ်တစ်ခုခုပေါ်ပေါက်လာရင်ဖြစ်ဖြစ်သုံးဆွဲဖို့ဆိုပြီးထားရမယ်အဲ့တော့ရှိတိုင်းတော့လူရမှာမဟုတ်ဘူးเนาะစာကနှုတ်တိငါတို့ပွားများရမယ်လို့ဆရာတော်ကဟောတယ်ဟေးရှိတာအကုန်ပေးလူပြရမယ်ဒါလို့တော့မဟုတ်ဘူးเนาะအဲ့တော့၄ပုံပုံပြီးတော့၄ပုံထဲကနေပြီးတော့ဒါတပုံစားနှစ်ပုံကိုယင်းဒီမြုံနဲ့အလုပ်တဲ့လုပ်တပုံကိုသိမ့်ထားအဲ့တော့ဒါဆိုရင်ဒီထဲမှာလူလာမပါဘူးဘယ်လိုလုပ်ကြမလို့လူလာမပါဘူးဆိုတော့ဒီမှာဦးဇင်းတို့ထာဂရာထပ်ပြီးတော့ပြောတယ် ဣမေတုပဏစတုစုကုဋ္ဌာဒိတုကရရကုဋ္ဌာတံဂေတဝါကုတလံကတ္တဗန္တိမိကုံးလေးတခုအေးအဲ့လိုလေးပုံပုံပြီးဆိုကြစို့တဲ့အဲ့လေးပုံထဲမှာဘယ်အပုံပေါ့ကရရကုဋ္ဌာတံကတရကုဋ္ဌာတံဘယ်အဖို့အစုကနေပြီးတော့ယူပြီးတော့ကုတလံကာတဗံကုစုကိုပြုရမှာတော့ခုနလေးပုံမှာပါလာကကုစုပြုဖို့မပါဘူးစားဖို့တပုံယင်းဤမြုံနံမို့ကနှစ်ပုံအော်နောက်တကသိမ့်ထားဖို့ကတပုံအော်လေးပုံပဲပါတယ်ပါတဲ့အခါကျတော့ ဘယ်အဖို့အဆူတွေကနေပြီးကုစုပြုရမှာတော့ဒီမိကုံးလေးရှိတာရှင်းတဲ့အတွက်ကြောင့်ထပ်ပြီးတော့ဖြစ်တယ်ဘောဂေဘုံဇေယတိဥဒ္ဓကုဋ္ဌာတံဟောဘောဇေဘုံဇေယတိဥဒ္ဓကုဋ္ဌာတံစားမယ်ဆိုတဲ့အဖို့တွေကနေပြီးတော့မယ်အဲ့အဖို့တွေကယူပြီးတော့လူရမှာအဲ့တော့ဒကာအေးဒကာမကြီးတွေကုစုကြပါဆိုတထောင်ရတဲ့ပုံကိုတယောက်ကဟို၄ပုံပုံလိုက်တော့250စီရပြီအဲ့250တွေကအဲ့250တွေမှာမိမိစားဖို့က အထက်က250အဖို့တွေကနေမိမိကလှူရမှာစီဝါရေးလုံးမဲ့အထက်ကလည်းသွားပြီးတော့လှူလို့မရဘူး။အော်နောက်တခါဒီကျမ်းမာရေးအစရှိတဲ့ဟိုအန္တရာယ်တစ်ခုခုကြုံလာရင်သုံးဖို့တွေကလည်းကိုကလှူဒန်းလို့မရဘူး။ဘယ်ထက်ကပဲလှူမှာစားဖို့တွေကပဲလှူရမယ်။အဲ့တော့ဦးဇင်းတို့ဇာတ်ထဲမှာတော့ပြောတယ်အဲ့စားဖို့တွေကဘာလို့ဆိုတော့မိမိကိုယ်ကိုမိမိချို့ချမ်းပြီးတော့ခုနအဝေးအစားအနေထိုင်လေးတွေဒါလေးတွေချို့ချမ်းပြီးတော့ဒီလိုလှူရမှာတဲ့ အဲ့လိုပေါ့ဘိက္ခုအစရှိယဟန်တန်ခါအစရှိတဲ့ဒီအတူကံပုံကိုယ်တွေနဲ့မရှိစင်းရဲသားတွေအပေါ်ကိုလှူရမှာအဲ့ဒါဘယ်ထဲကလှူရမှာလဲပြီးတော့စားဖို့တဲကဘယ်ထဲကတော့စားဖို့တဲကလှူရပါမှာဖေဟာအဲ့ဒါတော့ဒါဦးဇင်းတို့ဒီနေရာမှာဒါပေးခြင်းနဲ့ message တခုပဲအဲ့တော့ကိုစားဖို့အပုံလေးပုံပုံလိုက်တယ်ကိုစားဖို့ဝတ်ဖို့အဲ့ထဲကနေကမယ်ကိုရဲ့စားဖို့ဝတ်ဖို့တွေကိုချို့ချံပြီးတော့တိတ်ပြီးတော့ပေါ်ပေါ်လောလောကြီးနဲ့ရှိရှိတိုင်းသုံးတာမျိုးမဟုတ်ဘဲနဲ့ကိုစားဖို့ဝတ်ဖို့တွေကနေပြီးတော့ပဲလှူဒန်းရမယ်တဲ့အဲ့ဒါသာလေဒါ ဟိုရှေ့သူတော်ကောင်းတွေဘုရားဆရာရှိတဲ့သူတော်ကောင်းတွေချီးမွမ်းအပ်တယ်အလူဒါနာမျိုးဖြစ်မှာအဲ့တော့ဦးဇင်းတို့အဲ့ဒီမှာတော့မပါတော့ဆိုတော့စားဖို့တွေကပဲဒါလှူဒန်းရမယ်လို့ပါတယ်ဒါပေမဲ့ဘဲပုံဘဲပန်းဘယ်နှစ်စုအဲ့ခုနစားဖို့တပုံပေါ့ရတဲ့စီရင်ဥစ္စာကိုယ့်ရဲ့ဝင်ငွေတဲ့ကနေလေးပုံပုံတပုံတပုံကိုစားစားတဲ့ထဲကပဲလူရမယ်လို့ပြောတယ်ဘယ်လောက်လူရမယ်ဆိုတော့တတိကျကျမပါဘူးဒါပေမဲ့ နည်းနည်းလေးအစွန်းအစတော့ဗမာပါတော့ဆိုတော့နောက်တစ်ခုရှိတယ်အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့ဒီပေတဝတ္ထုထဲမှာပေါ့ပေတဝတ္ထုထဲမှာဦးဇင်းတို့အင်ကုရဒါပေတဝတ္ထုဆိုတဲ့ဝတ္ထုတစ်ခုရှိတယ်ဒါတခါကြီးတခါကြီးကြားဘူးတဲ့ဝတ္ထုပါပဲဟိုအိန္ဒကနဲ့အင်ကုရဆိုတဲ့နတ်သားနှစ်ပါးနော်ငါအဲ့အကြောင်းကိုရေးထားတာအဲ့ဟိုအင်ကုရနတ်သားကဒီအထုပ်ပတ်တီထဲမှာပေါ့သူ့ရဲ့ဒီဟောတဲ့အထဲမှာပါတာပေါ့အဲ့တော့ဒီမှာတော့ဒါခက်တူတူပြောကြည့်အောင် အင်္ဂုရဏန္တသည်သာသနာ့ဘမှာကုသိုလ်တွေကိုတကယ်ကိုကြီးကြီးကျယ်ကျယ်ကြီးပေါ့နော်တခါလေတိုင်းပြည်ဟိုတိုင်းပြည်ဟိုတိုင်းပြည်မင်းစိုးရတာတွေကကိုလာပြီးတော့အော်လူဒါနပြုလိုက်တာဆိုပြီးဒီလောက်ထိပြောလိုက်ရအောင်အင်မတန်ကြီးကြီးကျယ်ကျယ်ကြီးလှူဒန်းတာပဲဒါပေမဲ့သာသနာ့ဘမှာသူလှူဒန်းခဲ့တယ်အိန္ဒကနတ်သားလောင်းနေရကတော့ဦးဇင်းတို့ဘုရားရှင်သာသနာကရှင်နုရဒမထေကိုစွန်လေးဒါတစုံသာလောင်းမိလောင်းပြီးတော့လှူဒန်းမှုတယ်သို့တော့ နတ်ပြည်ကိုပဲသူလည်းသွားပြီးတော့ဖြစ်တယ်နတ်စည်းစိမ်ခံစားရတယ်။နောက်ဦးဇင်းတို့ဘုရားရှင်တာဝရင်သာနတ်ပြည်တက်ပြီးတရားဟောတဲ့အခါကျတော့သင်္ကုရနတ်သားနဲ့အဲ့ဒီအိန္ဒကနတ်သားတို့ကဘုရားရှင်ရဲ့ခတ်နီးနီးမှာပေါ့ဥစွာပထမရောက်ပြီးဘုရားရှင်ကိုပူးမြော်ပြီးဒီလိုစောင့်တယ်။အဲ့ဒါဘုရားရှင်ကတရားဟောတော့မယ်ဆိုတဲ့ကလောကဓာတ်တစ်ခုမှရှိတဲ့နတ်ပြည်မှာကြီးအကုန်လုံးကြွလာတယ်။ကြွလာတဲ့အခါကျတော့ဘုံတို့ကိုရှိတဲ့နတ်တွေနတ်တွေလာတိုင်းခုနက အင်ကုရနတ်သားကသူကဘုံကံကနေတာနေတော့တခါလဲနောက်ဆုတ်သွားနောက်ဆုတ်နောက်ဆုတ်ဘယ်လောက်ဆို78ယူဇနာလောက်ဝေးသွားတယ်78ယူဇနာလောက်ဝေးသွားတယ်အဲအဲ့ဒါသာသနာ့ဘာမှာပြုတဲ့ကုစုနဲ့သာသနာတွင်ပြုတဲ့ကုစုပဲထူးခြားချက်ပေါ့ကဲထားဒီမှာပြောချင်တာကဘာပြောချင်တာဆိုအဲ့ဒီဒီအင်ကုရပေတဝတ္ထုမှာဘာလေးပါတော့ဆိုတော့ဂါထာလေးနှစ်ပုဒ်ပါတယ်ပေါ့ပထမဆုံးတစ်ပုဒ်ကဒီနေရာနဲ့တော်တော်သက်ဆိုင်နေအဲ့ဒါဘာလဲဆိုတော့အာဒါနာမတိတနိဇာနပတန်တန္တိပဏိတာ တတမဟိဒါနာဒနမေဝတယောသမိနဟောတိသမိနဟောတိယာတဓိရဓမောဟောဒါလေးပါအဲ့ဒါဘာပြောတာလဲဆိုတဲ့အခါကျတော့အဒါနမတိတာဒါနေဇာနပတံဇန္တိပဏိတာအဒါနမတိတာဒါနေဇာအဒါနေဇမပေးလူချင်းကို၎င်းအတိဒါနေဇအလွန်အကျူးပေးလူချင်းကို၎င်းပဏိတာပညာရှိတို့သည်နပတံဇန္တိမချီးမွမ်းကြကုန် လုံးလုံးမပေးလူအန္တာနာဘာမှပေးလူချင်းမရှိဘူးဒီကလည်းပန်းလေးတစ်ခွန်းရေလေးတစ်ခွက်လောက်ကစားပြီးတော့မပေးလူဘူးတကြက်တပြားကစားမပေးလူဘူးလုံးလုံးကိုမပေးလူဒါတယောက်နောက်တစ်ခုအတိဒါနင်းစာအလွန်ကျူးပေးလူတွေကိုယ့်ရဲ့အတိုင်းအတာကိုမသိဘူးယထာပလကိုစွမ်းနိုင်သလောက်ကိုကိုမသိဘူးမသိဘဲနဲ့အတိုင်းအတာကိုကြော်ပြီးကိုယ့်ရှိတာကဥမာဆိုကြပါစို့ကိုယ်ဝင်ကတထောင်ကြည့်တယ်အာကိုက2000 3000 5000တသိန်းလူလိုက်တယ်ဟောဒါအလွန်ကျူးလူလိုက်တာရှိတာတွေအကုန်လုံး ဝင်ငွေတွေမဟုတ်ဘဲနဲ့အရင်ကြီးတဲ့ကပါတခါလဲပေါအောင်အကုန်လုံးလှူပြလိုက်တာမျိုးပေါ့အဲ့ဒါကိုအတိဒါနလို့ခေါ်တယ်အဲ့လိုဒါနမျိုးတွေကိုတော့တဲ့နပတန်တန်တိပန္နိတာပန္နိတာပညာရှိသူတော်ကောင်းတို့ဒီနပတန်တန်တိမချီးမွမ်းကြကုန်ဒါနဆိုတိုင်းပေကန်းလှူဒန်းတိုင်းဒါဟိုသူတော်ကောင်းချီးမွမ်းတဲ့အလုပ်လို့ဒီလိုပြောရမလားမရပါဘူးခင်ဗျာရဘူးအဲ့တော့ခုနလေးပုံပုံထားရမယ်လေးပုံတွေကကိုစားဖို့တပုံအဲ့စားဖို့တပုံတွေကပဲကိုကဒါ ကိုယ့်ရဲ့စာဝတ်နေရေးစားမှုသုံးမှုဝင့်မှုတွေကိုချွတ်ကြံချွေတာပြီးတော့အာလှူဒန်းရမယ်အဲ့လိုမှမဟုတ်ပဲခုနလိုပေါ့အတိုင်းတာမတိကိုစီမရေးနားမလဲအဲ့လိုလှူမယ်ဆိုရင်တော့အဲ့လိုအတိတ်ဒါနာမျိုးကိုလည်းပဲပညာရှိသူတော်ကောင်းတွေကမချီးမွမ်းပါဘူးတဲ့နောက်တစ်ခုဒါလေးကတော့ဒသမဟိဒါနာဒနမေဝတေယောတဲ့တကယ်တော့ဒါနတွေဆိုတာဒနဆိုတဲ့စီစဉ်ဥစ္စာရှိမှပြုလို့ရတာမဟုတ်ဘူးလားနော် ဒါကြောင့်မို့လို့ကိုယ့်ရဲ့စီးစဉ်ဥစ္စာတည်တဲ့ဒါနတဲ့ပို့ပြီးတော့မြတ်တယ်ဆိုလိုရင်းပြောချင်တာကဗဒါဘာလို့ပြောချင်တာလို့ဆိုတော့မပေးလူပါဘူးလို့ပြောတာမဟုတ်ဘူးကိုယ်မှရှိတာမှကိုကထက်ကထက်ကပေးလူနိုင်မှာဖြစ်တဲ့အတွက်ကြောင့်ကိုယ်စည်းစိမ်ဥစ္စာတော့ယောပါသွားအောင်မလူရဘူးလို့ဒီလိုပြောတာကိုယ်စီဝါရေးလှုပ်လို့ရအောင်စီဝါရေးလှုပ်လို့စီဝါရေးကိုထိခိုက်တဲ့အထိကိုကလှူဒန်းမိသွားရင်ကိုယ်စီဝါရေးဆက်မလုပ်နိုင်ဘူးစီဝါရေးဆက်မလုပ်နိုင်ရင်ဆက်ပြီးတော့ဒါနာကောင်းမှုတွေမပြုတ်နိုင်ဘူးလို့ဒီလိုပြောချင်တာအဲ့ဒါနဲ့ပတ်သက်လို့ဦးဇင်းတို့ ဒီမှာဟိုအထာကလေးကအဲ့ဒါလေးကိုနည်းနည်းလေးဖွင့်ထားတာတော့ရှိတယ်။တဗ္ဗေနာတဗ္ဗံအာဒါနေနာဟိသံပါရာဟိကတော့အထတော်ပရိဘာဟိရောဟောတိတဲ့ဒါလေးတခုနောက်တကအတိဒါနေနာအတိဋ္ဌဓမ္မိကပဝေနိနာပဝတ္တိဆိုပြီးတော့ဒီလိုနှစ်ချက်ပြောတယ်။အဲ့ဒါမှပြောတာတော့ဆိုတော့အကယ်၍တဗ္ဗံတဗ္ဗေနာတဗ္ဗံအာဒါနေနာ အလုံးစုံဘာမှကိုမပေးလူဘူးဒါနဆိုဘာမှကိုမပြုဘူးပေါ့ အဲ့လိုမပြုတ်ပြန်ရင်လည်းဘာဖြစ်တော့တံပရာယိကတော့အထတော်တံပရာယိကတမလွန်ဘဝအတွက်အကျိုးမရှိတော့ဘူးဒီဘဝမှာဟိုစင်းတို့ဘာမှမပေးလူဘူးခုနကုံမာဆိုလို့စီးတင်ဥစ္စာထိခိုက်မှာဆိုလို့စသည်အပြင်အကြောင်းမျိုးမျိုးပြပြီးတော့ဒါနာကောင်းမှုလုံးလုံးမပြုတ်ပြန်ရင်လည်းပဲခုနပြောတဲ့ဒါမချီးမွမ်းတိုက်ဘူးဘာကြောင့်မချီးမွမ်းတိုက်တော့ဘာတော့မချီးမွမ်းတိုက်တော့ဆိုတော့တန်တရာပေါ့အနာကတန်တရာအတွက်အကျိုးမရှိတော့လို့ ဒါကြောင့်မလို့ဦးဇင်းတို့ဒီအနှစ်သုံးပါးတရားတော်ထဲမှာဆိုလို့ရှိရင်တော့ပြင်းဇာနာဝေဒနာတာရဏဘာဝေနာဟိအတ္တရတ္တတဏ္ဍဒါနံတာရောပြင်းဇာနာဝေဒနာယံသမျိုး၅ပါးတို့နှင့်ဒါရဏဘာဝေနာဟိဆက်ဆက်နေသည့်အဖြစ်ကြောင့်အတ္တရတ္တအနှစ်သာရမရှိသောတဏ္ဍစီရင်ဥစ္စာဤတာရောအနှစ်ဒီကဒါနံဒါနဘာဝေတိဆိုဒီလိုဟောတာယန္တမြငါးပါးနဲ့ဆက်ဆက်နေတဲ့တို့ကြောင့်ဒီစီးတဲ့ဥစ္စာတွေဒီအနှစ်သာရမရှိဘူးအဲ့အနှစ်သာရမရှိတဲ့အထက်ကဘာဖြစ်တုံးဆိုတော့ ဒါနဆိုတဲ့အနှစ်သာရကိုထုတ်ယူရမယ်လို့တလုံးပြောတာဒါကမပေးလူတဲ့လူတွေအတွက်ဒါတော့ပေးလူရမယ်မပေးလူရင်ဘာဖြစ်မလို့တန်တရာအတွက်အကျိုးစီးပွားတွေဆုံးရှုံးတယ်တန်တရာအကျိုးစီးပွားတွေဆုံးရှုံးတယ်မိမိကဒီဘဝတွေပြီးသွားမှာမဟုတ်ဘူးအနာဂတ်ဘဝတွေစစောကပြောသလိုကျင်လည်ရမယ့်အခါမှာအနာဂတ် တန်တရာဘဝတွေမှာစီးတင်ဥစ္စာတွေရှားပါခြင်းဆိုတဲ့ဒီလိုမျိုးကြုံရတတ်တယ်ဒါမပေးလို့တဲ့အတွက်နောက်ပေးလို့ရင်ဘာဖြစ်တော့အရင်ကြီးအလွန်ကြုံပေးလို့တဲ့အတိဒါနိနာဒိဋ္ဌဓမ္မိဒိဋ္ဌဓမ္မိကပဝေနိနပဝတတိအကယ်၍အလွန်ကြုံရင်ခုနလိုပေးလို့ပြန်ရင်လည်းဘာဖြစ်မလို့ဒိဋ္ဌဓမ္မိကပဝေနိဒိဋ္ဌဓမ္မိကပဝေနိဟဲ့ပြစ္ဆုတ်ပံဘဝမှာပြစ္ဆုတ်ပံဘဝအတွက်ဘာဖြစ်တယ်တော့အကျိုးမဖြစ်တော့ဘူး ဟုတ်တာပေါ့ရှိတာဒကာကြီးတွေဒကာမကြီးတွေကိုဝင်ဝင်နဲ့မမျှဒကာတဲ့လူလိုက်ပြီးဆိုရင်ပစ္စုပန်မှာရက်တည်ဖို့တော့ခက်သွားမှာပစ္စုပန်အကျိုးစီးပွားတွေဆုပ်ယုပ်သွားမယ်ထိခိုက်သွားမယ်လို့ဒါလိုပြောတာဒါကြောင့်မို့လို့လုံးလုံးမပေးလူချင်းနဲ့အလွန်အကျွံပေးလူချင်းကိုတော့ပညာရှိတွေကချီးမွမ်းသလားကဲ့ရဲ့သလားလို့ပြီးတော့ပညာရှိတွေမချီးမွမ်းဘူးဘသူတွေမချီးမွမ်းဘူးပညာရှိတွေမချီးမွမ်းပါဘူးဗျာအဲ့ဒါနှစ်ချက်လုံးလုံးမပေးလူချင်းနဲ့အလွန်အကျွံပေးလူချင်းဗါလဲတော့ လုံးဝမပေးလူခြင်းနဲ့အလွန်အလွန်ပေးလူခြင်းပါဗျာလွန်အကျွံပေးလူခြင်းဆိုတဲ့ဒီနှစ်ပါးကိုတော့ပညာရှိသူတော်ဟောင်းတွေကမချီးမွမ်းဘူးတဲ့ဒါကြောင့်မလို့မိမိတို့ဒီအလုပ်တစ်ခုကိုလုပ်တော့မယ်ဆိုပညာရှိသူတော်ကောင်းတွေချီးမွမ်းတိုက်တဲ့အလုပ်မျိုးကိုမိမိတို့ကတက်တည်နားလည်ပြီးအဲ့လိုလုပ်ရမှာဖြစ်တယ်အဲ့တော့ကောင်းပြီဒါဒီအလွန်အကျွံလည်းမပေးလူရဘူးဆိုတဲ့အတွက်ကြောင့်ခုနစားဝတ်စားဖို့အတွက်အပုံပေါ့လေးခုမြောက်အပုံရှိတယ်အဲ့လေးခုမြောက် ဟိုလေးပုံပုံတွေကတပုံပေါ့စားဖို့အပုံတစ်ခုရှိတယ်အဲ့ဒီတဲကနေပြီးတော့မှတင့်တော်သလိုမျှတသလိုပေါ့ဒါမိမိတို့ကကြည့်ပြီးတော့လှူဒန်းရမယ်လို့ဒီလိုအဓိပ္ပာယ်ရောက်တယ်အဲ့လိုလှူဒန်းပြီးရင်တော့ဒါဒီဒါနဒီဘာဖြစ်မလို့ထိုကဲ့သို့ချင်းချင်းချင်းချင်းနဲ့လှူဒန်းထားရင်အဲ့သူတော်ကောင်းကဘာဖြစ်မလို့ဘုဗ္ဗေဝဒါနာတုမနာတရံစိတ်တံပတ္တရေဓတ္တအတ္တမနောဟောတိဧတာပုံညတတံပရာဟောအဲ့လိုလှူဒန်းလိုက်ပြီဆိုတော့မှထိုသူတော်ကောင်းဘာဖြစ်တော့ဘုဗ္ဗေဝဒါနာတုမနာဘုဗ္ဗေဝမလူမီရှိဘူးနိုင်လည်းပဲ ဒါနာပြုမပြုခင်ရှေ့ဖို့မှလည်းပဲသူမနာဟောစိတ်ကောင်းလေးဖြစ်နေပြီဝမ်းမြောက်ဝမ်းသာဖြစ်နေနောက်တကဒရံစိတ်တံပတာတည်းဒရံပေးလူနေတဲ့အခါမှာလည်းစိတ်တံအဲမိမိရဲ့စိတ်ကလေးကပတာတည်းကြည်လင်းနေပြီပြီးတဲ့အခါဘာဖြစ်လဲတော့ဓတောအတ္တမနောဟောတိဓတောပိတုပိတိနောက်မှလည်းပဲအတ္တမနောနှစ်တဲ့ဝမ်းမြောက်တဲ့စိတ်ဓာတ်ရှိသည်ဟောတိဖြစ်ဟောပိတုပိရဲ့နောက်မှလည်းတကလည်းစိတ်ဓာတ်ကဝမ်းမြောက်နေပြီအဲ့ဒါဆိုရင်တော့အဲ့ကုစုမျိုးတည်ဒါပြည့်ပြည့်စုံတဲ့ကုစု ဒါကောင်းမြတ်တဲ့ကုစုတကူလို့ဒီလိုပြောလို့ရတယ်မလူခင်မှာလည်းစိတ်ထားကောင်းကောင်းလေးရှိနေတယ်လူစဲမှာလည်းကြည်ကြည်လင်းလင်းလူပြီးတဲ့နောက်မှာလည်းဝမ်းမြောက်နေတယ်အဲလူပြီးတဲ့နောက်မှာဝမ်းမြောက်တယ်ဆိုတာဒါဆက်ဆက်နေတာပဲခုနအလွန်ကျွံလူထားတဲ့ပုံကောကတခါလဲနောက်ပြန်လှည့်ကြည့်လိုက်လို့ရှိရင်ငါမှကျွေးတွေလည်းတင်းသွားပြီဒီဟာတခုလူလိုက်လို့အဲ့ပုံကောဝမ်းမြောက်နိုင်ပါဦးမလားဝမ်းမမြောက်နိုင်ပါဘူးခင်ဗျာဝမ်းမမြောက်နိုင်တော့ဘူးဒါကြောင့်မလို့ကောင်းမှုတစ်ခုပြည့်ပြည့်စုံတဲ့ကောင်းမှုတစ်ခုဖြစ်ဖို့ဆိုတာဒီအင်္ဂါ၃ချက် မလူခင်မှာလည်းစိတ်ကောင်းလေးရှိရမယ်လူသေးမှာလည်းကြည်လင်တဲ့စိတ်ဓာတ်ရှိရမယ်လူပြီးတဲ့နောက်မှာလည်းဝမ်းမြောက်နေရမယ်အဲလူပြီးတဲ့နောက်မှာဝမ်းမြောက်ဖို့ဆိုတော့ခုနအတိတ်ဒါနာမျိုးမဖြစ်ရဘူးအတိတ်ဒါနာမျိုးဖြစ်သွားလို့ရှိရင်လူပြီးတဲ့နောက်မှာဝမ်းမြောက်ဖို့ခက်သွားလိမ့်မယ်ဒါကြောင့်မလို့ချင်းချင်းချင်းချင်းနဲ့မိမိရဲ့စွမ်းအားကိုတက်သိနားလည်ပြီးတော့ငါစွမ်းနိုင်တဲ့လောက်ကိုကိုကငါလူမယ်ဆိုတဲ့စိတ်နေစိတ်ဓာတ်နဲ့လူမိမိရဲ့ကုစုတီဒါဖះစရှိတဲ့သူတော်ကောင်းတွေကြီးမွတ်အပ်တဲ့ပြည့်စုံတဲ့ဒါနာမျိုးဖြစ်နိုင်ပြီ အဲ့လိုပြည့်စုံတဲ့ဒါနာမျိုးဖြစ်မှသာလည်းပဲဒီစာကနုတ္တိအရာမှာပြန်ပြီးတော့မိမိကဘယ်ရက်ဘယ်ဘယ်နေ့ကနေပြီးတော့ငါလှူဒန်းခဲ့တယ်အဲ့လှူဒန်းမှုလေးကိုပြန်ပြန်ပြီးတော့ဆင်ញင်လိုက်ရင်တခါလဲဝမ်းမြောက်တာရတာအဲ့ဝမ်းမြောက်ပါမှဘာဖြစ်မှာတော့ဦးဇင်းတို့ဒီသမထဘိုင်းမှာသွားနေတဲ့စာကနုတ္တိကအဲ့ဝမ်းမြောက်တဲ့စိတ်ထားဖြစ်ပြီးဆိုပါမှအဲ့ဒါဒီစာကနုတ္တိကမ္မထံကအထမြောက်တယ်ဘလို့အထမြောက်တော့အဲ့လိုမျိုးလေးတခါလဲဝမ်းမြောက်တဲ့စိတ်ထားနဲ့တခါလဲဟို ဝန်တိုခြင်းပေါ်မစ္စရိယကင်းကင်းရှင်းရှင်းလေးနဲ့ဒါနတစ်ခုပြုအဲ့လိုဒါနတစ်ခုပြုပြီးတဲ့အခါကျဩငါတော့တခါတည်းမစ္စရိယတွေဝန်တိုခြင်းတွေများနေတယ်တတ္တဝါတွေကြားထဲမှာငါဝေတိုခြင်းကင်းကင်းရှင်းရှင်းနဲ့တခါတည်းကောင်းမှုတစ်ခုကိုပြုနိုင်ပြီကောင်းမှုတွေပြုခဲ့ပြီးပြီလို့ဒီလိုထက်ကန်ထက်ကန်ဆင်ခြင်နေရင်တဲ့အဲ့ဆင်ခြင်တဲ့ပုဂ္ဂိုလ်တဏ္ဍာမှာဘာဖြစ်တယ်တော့ဓာတမိန်သမေထိုအခါမျိုး၌ရာဂပရိယုတ်တိတံစိတ်တံဟောတိ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 လောဘရာဂဒေါသမောဟဆိုတဲ့ဒီတရားတွေကလွှမ်းမိုးနှိမ့်စေခြင်းကိုမခံရတော့မခံရတော့ဘာဖြစ်တော့ဩဇုကတမေဝတတမေတမေစိတ်တံဟောတိစာကံအာရံပတိဟောအဲ့ချိန်လေးမှာစိတ်ကပြောပြသလိုပဲဒီတမထလုပ်တယ်ဆိုတာစိတ်ကိုဖြောင်းအောင်လုပ်တာပဲစိတ်တွေကကောက်နေတယ်စိတ်ကကောက်နေတယ်အာယုံမျိုးမျိုးမှသွားတယ်ဒါကနဲ့ဒေါသနဲ့မောဟနဲ့လွှမ်းမိုးနှိမ့်စေခြင်းကိုခံရတယ်အဲ့ဒီစိတ်ကလေးကိုဖြောင်းသွားအောင်မလုပ်တော့ကိုလိုကိုယ့်ရဲ့စာကားလေးကိုပြန်ပြန်ပြီးစဉ်းကျင်တဲ့အခါမှာ ဒါကတော့ဒီကဖြစ်စည်းမှုကိုမခံရတဲ့အတွက်ကြောင့်အဲ့စိတ်ကလေးကဖြောင်းဖြောင်းပြီးတော့ဘာဖြစ်တုံဆိုတော့ဖြောင်းလာတဲ့ဘာကြောင့်ဆိုတော့ဒီစာကံအာရံပါမိမိဘေးကလှူဒန်းလာတဲ့ဒီစာကတရားလေးကိုပြန်ပြန်ပြီးအာယုံပြုဩဘယ်နေ့ကတော့ငါစွမ်းလှူခဲ့တယ်ဘယ်နေ့ကတော့ကြောင်းလှူခဲ့တယ်ဘယ်နေ့ကတော့ဆေးလှူခဲ့တယ်အာဘယ်နေ့ကတော့မရှိစင်းရတဲ့ပုံကိုယ်တွေကိုဘာလှူခဲ့တယ်အဲ့လေပြန်ပြန်တွေးပြီးဝမ်းမြောက်တဲ့အချိန်မှာဒီစာကတရားလေးကိုအာယုံပြုပြုပြီးဖြစ်တဲ့စိတ်ကလေးကဒါဖြောင်းနေတယ်တဲ့ဥစုကတမေဝဖြောင်းလျက်သာရှိတယ် အဲ့လိုဖြောင်းနေတဲ့အခါမှာဘာဖြစ်တော့အဲ့လိုပြောင်းနေတဲ့အတွက်ကြောင့်ဝိခံဗိတအနိဝရဏီနိဝရဏတရားတွေကအဲ့ချိန်ဒီမှာကွာသွားပြီဝိခံဗနာနိဝရဏခဏီအဲ့နိဝရဏတရားတွေကလည်းတခါကွာသွားပြန်တယ်အဲ့လိုကွာသွားတဲ့အတွက်ကြောင့်အဲ့နေရာဒီမှာဘာဖြစ်တော့ဧကခဏီဇာနေငါနီဥပ္ပစ္စတိအဲ့ခဏလေးအခိုက်အခိုက်ကလေးပေါ့ ခါလေးဆိုတော့အမဆရာတို့သာဂနုတ္တိငါပေးကမ်းလူတန်းခဲ့တယ်ဘယ်နည်းဘယက်ကအဲ့ဒါလေးကိုပြန်တွေးဝမ်းမြောက်တယ်ဝမ်းမြောက်ပြီးတော့ဒါကဒေါသမောဟတွေဖြစ်စီမကန်တဲ့အတွက်စိတ်တိကဖြောင်းပြီးတော့ဒီအာယုံလေးပုံမှာငြိမ့်နေတယ်အဲ့လိုငြိမ့်နေတဲ့အချိန်မှာနိဝရဏအညစ်အကြေးကာမိဇဏနိဝရဏဗျာဝရနိဝရဏဆိုတော့ဒီနိဝရဏအညစ်အကြေးကကွာသွားတယ်နိဝရဏအညစ်အကြေးတွေကွာသွားတဲ့အချိန်မှာအဲ့အခိုက်ကလေးမှာဘာဖြစ်တော့ဇန်အင်္ဂါတွေထင်ရှားလာတယ်တဲ့ဘာတွေထင်ရှားလား ဇာအင်္ဂါတွေထင်ရှားလာပါတယ်ဗျာဇာအင်္ဂါတွေထင်ရှားလာတယ်အဲ့ဒါသာဂနုပတိကပြည့်စုံခြင်းပဲဇာအင်္ဂါထင်ရှားတဲ့အထီဆိုတော့ဥပ္ပဆရာတမာတိအထီကိုဖြစ်တယ်လို့ပြောတာဒါပေမဲ့ဘာဖြစ်တော့အပနံအပတဝဥပ္ပဆအပနံအပတဝဥပ္ပဆရာမတ္တမေဝဇာနံဟောတိအပနာလို့ခေါ်တယ်တကယ်ဇံအစစ်ပေါ့ရူပဝသရဇံပထမဇံကိုတော့မရောက်ပါဘူးတဲ့ဒါပေမဲ့ဥပ္ပဆရာမတ္တမေဝဥပ္ပဆရာတမာတိလောက်ကလေးနဲ့တော့ဇံကတီးနေတယ်ဆိုလိုရင်းကဟို ဥပ္ပဇာရသမာဓိရတယ်ဥပ္ပဇာရဇံရတယ်တဲ့ဒီစာကနှုတ်တရိယာဒါစာကနှုတ်တရိပွားများခြင်းရဲ့အကျိုးပဲဒါကြောင့်မလို့စာကနှုတ်တရိကိုအောင်မြင်ပွားများခြင်းတဲ့ပုဂ္ဂိုလ်ဒီစာကတရားတွေပိကံလှူဒန်းခြင်းဆိုတဲ့စာကတရားတွေပုံမှာမိမိကအလေးကျက်ရအောင်လို့ကြိုးစားထားမှာဖြစ်တယ်ဒါပေမဲ့ချင်းချင်းချင်းချင်းနဲ့ဒါလှူဒန်းတတ်ဖို့လေလူတွေစာကနှုတ်တရိဖြစ်အောင်ရေးငါတို့တော့လူမဟဲ့ဆိုပြီးတော့မချင်းမချင်းနဲ့လူလို့ခုနအတိဒါနာမျိုး ဖြစ်ခဲ့ရင်တော့လေပညာရှိသူတော်ကောင်းတွေမချီးမွမ်းဘူးအဲ့ပညာရှိသူတော်ကောင်းတွေမချီးမွမ်းတဲ့ကုသိုလ်မျိုးတစ်ခုမိမိကလုပ်ခဲ့မိတယ်မိမိကိုယ်တိုင်ကလည်းဝမ်းမြောက်တဲ့စိတ်ဓာတ်ဖြစ်ဖို့အမတန်ခက်တယ်နောက်နောက်တပံပူပန်ရတတ်တယ်အဲ့လိုနောက်နောက်တပံပူပန်ရရင်လည်းပဲမိမိရဲ့ဒီဒါနတရားဒီမိမိကုလူပြန်ပွားတဲ့စာကနုတ္တိကမ္မထံပွားများဖို့ရင်လည်းဒါဒါကောင်းဆုံးအခြေအနေတော့မရှိတော့ဘူးဒါကြောင့်မလို့မိမိရဲ့ စီစဉ်ဥစ္စာတွေပုံမှာမိမိတို့ကမျက်မျက်တတဝေဖန်ပိုင်းခြားပြီးမိမိရဲ့စွမ်းအားကိုမိမိသိပြီးတော့ပြုပြုပြီးတဲ့အခါကျမှထိုးပြုပြီးတဲ့စွန်ကျဲမှုတွေပြန်ပြီးတော့အာယုံပြုခြင်းအပြင်ဒီစာကနှုတ်တိဘာဝနာကိုပွားများနိုင်တယ်ဥပ္ပဆရာသမารိစိုက်အောင်အဲ့လိုပွားများနိုင်မယ်ဆိုဘာဖြစ်တယ်ရောအဲ့လိုစာကနှုတ်တိကိုပွားများနိုင်တဲ့ပုံကိုယ်တည်းတဲ့သူကအကျိုးအနေနဲ့တော့ဘာဖြစ်တယ်လို့ဆိုတော့ အဲ့လိုပွားများပြီဆိုလို့ရှိရင်တခါလေစိတ်ကဒီစွန့်ကျင်မှုဆိုတဲ့အပေါ်မှာပို့ပို့ပြီးတော့စိတ်ကရောက်လာတယ်ဘယွန်းသောမတ္တရစိတ်ကအမြဲတမ်းအဲ့ပေါ်မှာညှို့လာစိတ်ကအယံကိုပေကံလူလန်းခြင်းနဲ့ဆိုတဲ့အပေါ်မှာရောက်လာနောက်တစ်ခါဘာဖြစ်တယ်တော့အာလောဘจิตဇာတယော လောဘနဲ့စန့်ကျင်ပဲဖြစ်တယ်အာလောဘဆိုတဲ့ဒါပေကံလူလန်းခြင်းနဲ့ဆိုအာလောဘဆိုတဲ့ဒီအစ္ဆာတရပေါ့ဓာတ်ခံနေအာကောင်းလာတယ်နောက်တစ်ခါမေတ္တာယအနုလောမကာရီ မေတ္တာနဲ့ပဲဘာပဲလုပ်လို့ချင်းချင်းချင်းချင်းနဲ့မေတ္တာကိုရှေ့ထားပြီးပြုတတ်လာတယ်ခုနလောဘသိကြည့်ရင်တော့မေတ္တာကမဲ့သွားတယ်ငါရခြင်းနဲ့ငါအတွက်ပဲငါကြည့်တယ်ငါအတွက်ပဲငါကြည့်ရင်တရားတော်မတရားတော်မသိတော့ဘူးသူတို့ဘာထိခိုက်မထိခိုက်ရင်မသိတော့ဘူးမေတ္တာတွေခေါင်းမာသွားပြီအခုဒီမှာကျတော့သူကဘာလို့ဆိုတော့ဒီစာကနုဒတိကိုအမြဲတမ်းပွားများထားတဲ့ပုဂ္ဂိုလ်ကဒီစာကကဲဒါနကဲကျေးဇူးတွေကိုလည်းသိပြီးတော့ပြုနေတဲ့အတွက်ကြောင့်တဖြည်းဖြည်းနဲ့ပါအားကောင်းလာတော့မေတ္တာအားတွေပါကောင်းလာတယ်ဘာပဲလုပ်လို့မေတ္တာကိုနဲ့ ရှည်သွားပြုပြီးတော့လှုပ်တက်လာတယ်တဲ့ဒါဒီဇာကနှုတ်တိကအကျိုးတစ်ခုနောက်တစ်ခုကတော့ဝိတာရတော်တဲ့ဇာကနှုတ်တိကိုကျင်ကျင်တက်တက်ပွားများတဲ့ပုံကိုယ်တွေကဘာဖြစ်အောင်လို့ရဲရင်လာတယ်ဘာဖြစ်လာတော့ရဲရင်လာပါတယ်ခင်ဗျာပရိသတ်လည်းကိုချင့်ကပ်တဲ့အခါမှာတခါလေပတ်စံတော့ချမ်းသာပါတယ်ဒါနလေးကိုတခါလေရောင်လို့တော့မပြူဘူးဆိုတဲ့ပုံကိုယ်ပရိသတ်လည်းရောက်သွားတဲ့အခါကျတော့တခါလေသူ့ဘာလို့အလိုလိုဒါကြံမွေးကိုမိတွန်းတိုးလိုက်တယ်လို့ပဲကြံမွေးမြန်မိတွန်းရင်တခါကြီးဘာပြောင်းတွန့်ပြီးတော့လိန်သွားတယ် အဲ့လိုပဲတဲ့ဒါကလည်းမရဲရင်တော့ခုလိုသာဃာနုတ္တိကိုတကယ်လည်းပြုတာလေပြုပြီးတော့လည်းပွားများနေတဲ့ပုံကူတရားကြဘယ်ပြိဿအထဲပဲသွားသွားတခါလေတင့်တင့်တယ်တယ်နဲ့ရဲရင်နေတဲ့ဒါကအကျိုးတစ်ခုနောက်တစ်ခါပိဋိပမောဇာဘဟုလောဝမ်းမြောက်ခြင်းနှစ်သက်ခြင်းတွေလည်းတခါလေတိုးဝါလာတယ်အဲ့ဒီသာဃာနုတ္တိကမ္မထံပွားများတဲ့ပုံကူပြီးတဲ့အခါဘာဖြစ်လဲနော်ဩတရိအပရိဝိဇ္ဇံတော်ပါဏဒုက္ခတိပရာယံတော်ဟောတိအကယ်၍မြတ်ဒီဘဝမှာတရားထုတရားမြတ်မရခဲ့ဘူးဆိုရင်တော့မှတဲ့ဒုက္ခတိဘုံဘဝကိုတော့ ရောက်ကြရတယ်ဒါသာဂနုတ္တိကမ္မထံပွားများအထုတ်ခြင်းအကျိုးပဲအဲ့တော့သာဂနုတ္တိကမ္မထံကိုအခုလိုပေါ့ရှင်းလင်းကြအထုတ်ရင်ဥပ္ပစာရသမာဓိတိစိုက်တယ်အဲ့ရနေပြီးတော့ကြိုးစားရင်ခုနပြောတဲ့အကျိုးတွေကိုရပြီနောက်ဆုံးမှာတော့ဒီဘဝမှာမညံပုံညံမရရင်တော့မှပဲကောင်းရာဒုက္ခတိကိုလာရရတယ်ဒါဒီသာဂနုတ္တိရဲ့အကျိုးဒါကြောင့်မလို့ဒသမဝေအပမရံကိရတာသူမေတ္တောဧဝမာနုဘာဝယသာဂနုတ္တိဟာတရာ ဧဝံဤသို့သူမေဓာသောပညာရှိသောမျိုးကောင်းသားမျိုးကောင်းသမီးသည်မာနုဘာဝယာကြည်ကျဲသောအကျိုးအနုဘောရှိသောဇာကအနုတ္တိယဇာကအနုတ္တိကမဏ္ဍကိုတရာအကကတိအဗမရမမိမလျောသောတရိတရားဖြင့်ကရိယာဒကောင်းစာမတွေပြုလိုက်ကြကုန်ရာတတိသာဓုသာဓုသာဓုဘာဖျား အဲ့တော့ဒီမှာပဲယနေ့ဒီသာကနုတ္တိကမ္မထာနဲ့သမာဓိထူထောင်မှုလေးကိုဒီမှာပဲအဆုံးသတ်ကြစို့